ခုနတတိပဋ္ဌာန်ကာယ ानु ပတနာတတိပဋ္ဌာန်ပေါ့နော်အဲကာယတွေကအထင်ရှားဆုံးဖြစ်နေပါလေဝင်လေထွက်လေဆိုရယ်အာနာပါနကာ ानु ပတနာပေါ့နော်အဲအဲ့ဒါတွေမကပါဘူးရိတ်တာတွေမှာနေမဲ့ဆိုရင်တော့ဣရိယာပထတရားထိုင်ရသွားအထူးအပြင်ဈဉ္ဉံကမ္မထံလို့ရှိပါတယ်အဲ့ဒါကိုလည်းပဲမှတ်နေရင်ဒါတရား ထိုင်နေတာပါပဲအဲ့ဒါကြောင့်တရားထိုင်နေဆိုတာကြံကင်းပေါ်တင်မချထိုင်တာမဟုတ်ဘူးဈဉ္ဉံသွားနေရင်လည်းပဲဒီကိုမှတ်တယ်မှတ်ပါဈဉ္ဉံသွားတယ်လှမ်းတယ်ပထမတော့လှမ်းတယ်လှမ်းတယ်ပါပဲနောက်ကြရင်တော့လှမ်းတယ်အောက်ကခြေပွားချတယ်လှမ်းတယ်ချတယ်နောက်ကြရင်တော့အဲခြေထောက်ကိုကြွတယ်ပြီးမှလှမ်းတယ်အောက်ကိုချတယ်အဲမာဇီဆရာကြီးကအဲ့ဒီ၃ချက်လောက်ဆိုရင်ရပါပြီအဲ့ဒီ တိတ်အသူဟိုအသေးစိတ်နေဖို့မရှိဘူးစိတ်လေးကဒီပေါ်ရောက်နေဖို့ပဲအဲ့ဒီပဲကြွတယ်လှမ်းတယ်ချတယ်ဒီသုံးခုထဲမှာ စိတ်လေးအထိုင်ကျနေရင်အဲ့ဒီဈင်းရလျှောက်ထားလဲပါတယ်တရားထိုင်တာပဲအဲ့တော့ဘယ်လိုအနေထားမျိုးဖြစ်ဖြစ်နောက်ကျတော့တံပဇင်ညပပဆိုတာရှိပါတယ်ဒါယောဂီတွေသိထားမယ်ဥစ္စာသူတရားထိုင်တဲ့ခင်မှာထိုင်မှာပေါ့အာနာပါနာဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်ဈဉ္ဉံကမ္မထာဆိုရင်ခုနလှမ်းတယ် ကြွတယ်ချတယ်ဆိုတဲ့ဇဉ္ဉံကမ္မထံလို့ခေါ်တယ်ဒါဣရိယာပထမှတ်တာအဲအဲ့ဒါအချိန်သတ်မှတ်ထားတဲ့အချိန်နားတဲ့အချိန်ကြာရင်တော့ဗါလဲဆိုတံပဇင်ညပပ္ပတံပဇင်ညပပ္ပဆိုတော့ကိုလှုပ်ရှားတာကုသမြကိုအလုတ်ပေါ်မှာစိတ်ရောက်နေတာအဲ့တော့ဟိုဟိုဒီဒီသွားရင်လည်းပဲသွားတယ်ကြည်ရင်လည်းပဲကြည်တယ်ပကံဆေးဆေးတယ်ထမင်းစားစားတယ်ပေါ့နော်အကုန်လုံးစကားပြောနေ ပြောနေတယ်လို့အဲ့ဒီအလုတ်တိုင်းပေါ်မှာသတိထားနေကြတော့တံပစင်ညပပလို့ခေါ်တယ်စင်ကြီးညာလို့အဓိကကိရိတာကိုဖယ်ရှားပြနိုင်အောင်ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်ရှိတော့ဒီအနာပါနနဲ့ဣရိယာပထပဲခုနဒီအထွေထွေလုပ်ငန်းလှုပ်ကိုလက်ခန္ဓာကိုလှုပ်ရှားမှု မှန်သမျှဆင်ញင်ကြည့်ရတဲ့တံပစင်ညပပကတော့ ကိလေသာကိုပြုတ်အောင်တိုက်ထုတ်တာမဟုတ်ဘူးကိလေသာအသက်တွေမဝင်လာအောင်လို့အလုတ်တိုင်းပေါ်မှာသတိထားရတာအဲ့ဒါသူကသူ့ကြရင်ကိလေသာခံစစ်ကမ္မထမ်းလို့ပြောပါပြောရပါလိမ့်မယ်နော်သူကကိလေသာအသက်မဝင်ရုံပဲအဟောင်းနေပယ်ရှားနိုင်လောက်အောင်ထိတော့အာမကောင်းဘူးအဟောင်းနေပယ်ရှားနိုင်အောင်ထိတော့ဒီကာယနိပတနာထဲမှာအဓိကသုံးတာကဘာလဲဆိုတော့ဒီအာနာပါနနဲ့ဣရိယာပဋ္ဌဣရိယာပဋ္ဌကိုတော့ရိတ်တာထဲမှာဇင်းညံကမ္မထမ်းလို့ဆိုပါတယ်နော်အဲ လျှောင်းတာတွေဘာတွေအထိနောက်ဆုံးအဲ့ရတဲ့ဝင်လျှောင်းတယ်ဆိုရင်တော့မှလျှောင်းတယ်ဆိုတာကိုအဲတုံးလဲတာပြောတာပဲတုံးလဲတာကျတော့ဘာမှမလဲဆိုတော့ရှင်းကတော့ဒီဒီမာစီဆရာတော်ကြီးရဲ့ဆရာဖြစ်တဲ့တထုံမင်းကွန်းစေတုံဆရာတော်ကြီးကတော့ကျောင်းပေါ်မှာခန္ဓာကိုယ်ဖိချလိုက်တယ်ပြီးရင်အဲအခင်းနဲ့ခန္ဓာကိုယ်နဲ့ထိနေတယ်ဖိတယ်ထိတယ်အဲ့ဒါပဲ အမှတ်ခိုင်းတာပါတဲ့ဒါပေမဲ့သူ့တပည့်တယောက်အွန်လိုင်းဘက်မှာနေတယ်တရားပြတဲ့ခါကျတော့ရိတ်တာဝင်တော့ဥပုပ်လည်းစောင့်ရတာကိုညအိယာဝင်သူကအဲ့လိုပဲရှုခိုင်းမှုဖိတယ်ပြီးရင်ထိတယ်အဲကိုကိုလုံးနဲ့ပေါ့ကြောနဲ့အေးခင်းတယ်ထိနေတယ်လို့အဲ့လိုမှတ်ခိုင်းတော့ဓမ္မကြီးတယောက်ကဥပုပ်တယ်ဆိုတော့မိုးချုပ်လည်းမစားတဲ့ခါကျတော့သူကအိယာလည်းဝင်လို့ရှိရင်အဲ့ထိတာကြီးကမထင်ရှားဘူးလေ သူ့ဘက်ကဆာလဲဆာနေမှာပေါ့ဘယ်ဟောလောင်းကြီးဟာရှူလိုက်တိုင်းဖောင်းတလန်လိုက်ပိန်ကျသွားလိုက်အဲ့ဒါကြီးထင်ရှားတယ်ဒါပေမဲ့အဲ့ဒီရကဘိုက်ဟိုဝင်လေဝင်တော့ဖောင်းတယ်လို့မသုံးဘိုက်ပူလာတယ်လို့လားပူကြပူလာလိုက်ပိန်ကျသွားလိုက်အဲ့အဲ့လိုကြီးကထင်ရှားရင်တော့အဲ့ဒါကြီးပဲထင်ရှားတယ်တဲ့တပည့်တော်ကဘိုက်ကလည်းဘာအစားမှမရှိတော့အဲ့ဒါကြီးရောမှတ်လို့မရဘူးလားဆိုတော့အဲမင်းမစင်တုံးဆရာတော်ကြီးရှောက်တော့ဟာဘူတန်ဘူတာတော်ပတ္တိ ထင်ရှားတာကိုထင်ရှားတဲ့အတိုင်းရှုရမယ်ဆိုအဲ့ဒါလည်းရှုကောင်းတယ်ဆိုပြီးတော့ပြောတဲ့ခါကျတော့စောစောပိုင်းကပူတယ်နဲ့ပိန်တယ်ပူပိန်လို့သုံးတာပါဒီရွှေဘိုသားဖြစ်တဲ့မာစီဆရာကြီးရောက်တော့သူတို့ချိန်မှာဘိုက်ပူလာတယ်လို့မတော့ဘူးဖောင်းနေနဲ့ပိန်နေပဲသုံးတယ်အဲ့တော့ပူနေရာမှာ ဖောင်းပြောင်းလာပြီးတော့ဖောင်းနေပိန်နေဒါလည်းပဲခုနပြောခဲ့တယ်လို့ပဲဝင်လေရဲ့အဆုံးကိုဖြစ်တဲ့ချက်တိုင်ကိုစိတ်ကစိုက်ထားလို့ရှိရင်တော့ ဘာနဲ့ဘာတွေ့နော်ပူတာနဲ့နံပါတ်ဖောင်းတာနဲ့ဘိန်တာပဲဘိုက်ပူတယ်ဆိုတာသူစဉ်းလို့ရှိမှလည်းတိတ်မသုံးဘူးထင်ပါတယ်တချို့ပြာတွေမှာသုံးလာတာမသိဘူးဒီဒီထမင်းစားလိုက်တာဘိုက်ကိုပူသွားတာပဲလို့အဲ့လိုသုံးတယ်ဆိုတော့ငေဦးတိပဲတွေစားလို့ပူတာလားမဟုတ်ဘူးဘိုက်ဖောင်းလာတာဝါလာတာကိုပြောတာလေအဲ့လိုဖြစ်ပါတယ်အဲဘယ်လိုပဲရှိယူဟုတ်ကဲထားပါတော့ဒီအနာပါနအကြောင်းကိုပြန်ဆက်လိုက်အောင်เนาะအဲ့တော့အထင်ရှားဆုံးဖြစ်တဲ့နာသီပြမှာ စိတ်နဲ့တတိနဲ့ပေါင်းပြီးတော့ဝိရိယကကြိုးစားပေးတဲ့အခါဒီစိတ်လေးဘယ်ပေါ်မှာရောက်လာတော့ဆိုရင်အဲနှာသီးပြားပေါ်မှာရောက်လာတယ်အဲ့ဒါကမ္မဌာနပဲတရားအထုတ်တဲ့တီထားတဲ့နေရာတရားပေါ့နော်ကမ္မဌာနဆိုတာအဲ့ဒါကိုပြောတာပါတရားအလုပ်လုပ်ခြင်းရဲ့အလုပ်ရဲ့တရားတရားတရားပြင်တရားလုပ်ယုံပေါ့ဒါမှမဟုတ်ခုနပြောတဲ့ဥပမာတိုင်းဆိုရင်တော့တရားသင်တန်းကျောင်းပါပဲ တရားသင်္นานကျောင်းကနှာသီးပြားမှာရှိတယ်သင်္นานဆရာကပထမဝိရိယနဲ့တတိပါပဲเนาะဓမ္မတတိပဏ္ဏသုံးမှာလည်းပဲအာတာပိတမ္ပဇာနောတတိမှာအာတာပိဆိုတာပြင်းပြင်းထန်ထန်အထုတ်တဲ့ဝိရိယတမ္ပဇာနောတတိမှာတတိမှာတတိရှိပြီးတော့တမ္ပဇာနောသိတာဖြစ်စဉ်ရဆိုရင်အဲစ조사တယ်တတိရှိတယ်သိတယ်ဒီသုံးခုကအဓိကတတိပဋ္ဌာန်ရဲ့အနှစ်ချုပ်ပါပဲเนาะ ဘယ်လိုပဲခုလဲဒီဝင်နေထွက်တယ်လို့စိတ်လေးကပထမတော့မှတ်နေတယ်တတိယဥဆောင်နေချိန်မှာမှတ်ထားပဲเนาะအဲ့ဒါတွေကိုဒီစိတ်လေးဟိုနေ့ကပြောတဲ့တတိယအလုတ်ကဖော်ဆိုတဲ့အတိုင်းဝင်လေထွက်လေအာရုံလေးကိုဖော်တယ်ပြီးရင်စိတ်ကိုအဲ့ဒီဝင်နေထွက်တဲ့ပုံမှာကပ်ပေးလိုက်တယ်ကပ်ပြီးတော့မှတ်ခိုင်းတာပဲဝင်နေထွက်တယ်အဲ့တော့ဝင်နေထွက်တယ်ပဲဟိုဒီဒီမပြေတော့ဘူးဝင်နေထွက်တယ် အဲ့ဒီရှေ့အမှတ်နဲ့နောက်အမှတ်နဲ့စက်မိသွားဒီတတိနဲ့ဝိရိယကလုပ်ပြရတယ်စက်မိသွားပြီဆိုရင်နဘေးအာယုံမဝင်တော့ဘူးအဲ့လိုဆိုရင်ဒီထားတဲ့အာယုံပေါ်မှာပဲစိတ်လေးစူးစိုက်ပြီးတော့တည်ငြိမ်သွားတယ်ပေါ့အဲ့ဒါတမာတိဖြစ်တယ်လို့ပြောတယ်အဲ့တော့အဘိမာစကလုံးမှာတော့အဲ့ဒါကိုဧကကတာလို့သုံးတယ်ဧကအာယုံတစ်ခုကိုပဲကတာယူတော့တယ်ထားတယ်ဝင်လေထွက်လေဆိုတဲ့အာယုံကိုပဲယူရဲ ကြံတဲ့အာယုန်ဒီပုံမှာစိတ်မပြေးတော့ဘူးအဲ့လိုဆိုဘာဖြစ်သွားလဲတမာတိဖြစ်သွားတယ်အဲ့ဒါစူးစိုက်မိသွားတယ်စူးစိုက်မိပြီဆိုရင်ဘာလုပ်တယ်ဆိုရင်စူးစမ်းတဲ့အလုပ်လုပ်တယ်စူးစမ်းကြည့်ရတော့ဘာဖြစ်လဲဘယ်လိုစူးစမ်းမိလဲဒီနာသီးပြားဆိုတာကာယအကြည့်တတ်ဝင်လာတဲ့ဝင်လေဆိုတာကလည်းလေဝါယောတယုတ်ဖုဒ္ဓဘာယုံပဲနော်ကံအကြည်တတ်နဲ့ဖုဒ္ဓဘာယုံနှစ်ခုတွေ့တာဆိုတာဒီကံအကြည်တတ်ဆိုတာ ခုနဝင်တယ်ထွက်တယ်ဆိုတဲ့ပြဉ္ညာတွေကိုသိနိုင်စွာမရှိဘူးပရမတ်ကိုသာသိနိုင်စွာရှိတာပရမတ်ကဘာလဲဆိုရင်အဲ့ဝင်လေလေးဝင်လာပြီးတော့ဝင်လေဆိုတဲ့ဝါရောရုပ်ဓာတ်နဲ့အဲနာသီပြအကြည်ဓာတ်ဆိုတဲ့ကာယပတာရာတို့နှစ်ခုတွေ့တယ်တွေ့တော့ဘာဖြစ်တော့ဆိုရင်ထိတယ်အဲ့လိုထိထိလာတာဘာလို့ဆိုဝင်လေကဖုတ်တပါယုံဖြစ်လို့ဖုတ်တပါယုံနဲ့ကာယအကြည်ဓာတ်နဲ့တွေ့တော့ဘာလို့ဖြစ်တော့ထိတယ်အဲထိတာထိတဲ့သဘောနဲ့ ထီတိုင်းထီတိုင်းသိတဲ့သဘောပဲအဲ့ဒီတစင်တိုးလာတယ်မူလကဝင်နေထွက်တယ်နဲ့မှတ်တဲ့သဘောရှိတယ်နော်တတိဥဆောင်နေတော့ပါတော့မှတ်တဲ့သဘောရှိတယ်နောက်ကစူးစူးစမ်းမှုစူးစမ်းမှုနောက်မှာစူးစမ်းမှု ရောက်လာတော့စူးစမ်းနေဆိုတာပညာစတာပဲနော်စူးစမ်းလာတဲ့ခါကျတော့ဘယ်လိုဖြစ်တော့နော်ထီသဘောနဲ့သိသဘောလို့ပထမပေါ်တယ်အဲ့ဒါဆက်ပြီးထပ်ပြီးတော့စူးစမ်းလိုက်လို့ရှိရင်ထီသဘောကဘာတရားလဲ ရုပ်တရားဘာရုပ်လဲဆိုရင်ဝါယောဓာတ်ရုပ်တယ်နှာသီးပြားကာယအကြည်ရုပ်ရုပ်နှစ်ခုထိတယ်ထိတဲ့အတွက်ကြောင့်သိတယ်ဆိုတော့ထိတာနဲ့သိတာပဲရှိတော့တယ်သဘောလေးပဲခုနဝင်နေထွက်တယ်ဆိုတော့ပြဉ္ညာတွေပျောက်သွားပြီပြဉ္ညာပျောက်ပြီးတော့ပရမတ်နယ်စရောက်တာပရမတ်နယ်မှာအတိရှားမှာအဲအဲ့ဒီဟာကိုပရမတ်နယ်ရောက်မရောက်ဆိုခန္ဓာဖွဲ့ကြည့်ရမှာပရမတ်နယ် အဲ့တော့ခြေသဘောဆိုတာခန္ဓာဖွဲ့ရုပ်တရားဖြစ်တဲ့အတွက်ရူပခန္ဓာပဲသိသိနေတဲ့သဘောလေးကနာမခန္ဓာနာမခန္ဓာထဲမှာတော့တရားအစုက၄ခုပါမှာเนาะသိတဲ့ဝိညာဉ်နဲ့ခန္ဓာရဲ့ခံစားတဲ့ဝေဒနာခန္ဓာရဲ့မှတ်သားတဲ့သင်္ညခန္ဓာရဲ့ကြံစီတဲ့အာထုတ်တဲ့သင်္ခါရခန္ဓာရဲ့အဲဒီက၄ပါးပေါင်းလိုက်ရင်ပါတော့ခန္ဓာ၅ပါးအဲ့ဒါဆိုရင် ပထမအဆင့်နဲ့ကိုယ်နဲ့ခန္ဓာကွဲသွားတယ်။ဘာနဲ့ဘာနဲ့ကွဲသွားတော့ကိုယ်နဲ့ခန္ဓာနဲ့ကွဲသွားတယ်။အဲ့ဒီမှာဒီပထမဆုံးစမှတ်ထားကနေတော့တဖြည်းဖြည်းအမှတ်စိတ်သွားတယ်ပေါ့။တင်းရပြင်ရှေ့အမှတ်နဲ့နောက်အမှတ်စက်မိသွားတယ်ဆိုရင်တမာတိဖြစ်သွားပြီ။အဲ့တော့စက်မိသွားပြီဝင်နေထွက်တယ်ဝင်နေထွက်တယ်ပုံမှာပဲမှတ်နေတာပဲရှိတယ်။နဘေးကိုအာယုံမရောက်တော့ဘူးဆိုရင်အဲအဲ့ဒီမှာ တရားအစွမ်းကဘာဖြစ်လာဆိုရင်ကိရိတာအတ္တတွေဝင်လာဘူးမလာအောင်ကာနိုင်သွားတယ်မှတ်ပဲမှတ်သိနေတဲ့အတွက်ဘာလောဘမှလည်းဝင်မလာဘူးဘာဒေါသမှလည်းဝင်မလာဘူးအဲဒါကြောင့်ဖောကတ်စကာအဲဒါကာပြီးတဲ့ခါကျတော့ဘာဖြစ်လဲဆိုရင်အတိနောက်ကလိုက်လာတယ်ဘာလဲထိသဘောလေးဆိုတာကရုပ်ပဲတိသဘောလေးဆိုတာကနာမည်အဲ့ဒီအစဉ်စဉ်မှာဝိတ္တုတ္တိရပြောမယ်ဆိုပထမဆုံးကိလေသာတွေဝင်မလာနိုင်အောင် ရှေ့မှနောက်မှစက်လာတဲ့အချိန်မှာစက်ပြီးရင်ဘာလုပ်ပြီးလဲကိလေသာကိုကာပေးမယ်ကိလေသာကာပေးတဲ့အတွက်ကိလေသာတွေအသက်မဝင်တော့ဘူးဆိုရင်ဒီစိတ်လေးကအဲ့ဒီအချိန်မှာကိလေသာညစ်ကြေးကင်းနေတယ်ကိလေသာညစ်ကြေးကင်းနေတဲ့အတွက်စိတ်တဝိတုဒ္ဓိဖြစ်တယ်လို့ခေါ်တယ်။ဘာဝိတုဒ္ဓိလို့ဒီပုပ္ပဘာကမဖြစ်တဲ့သီလကတော့အရင်နေ့ကကြိုတင်ပြီးတော့စင်ကြဲနေတာသီလဝိတုဒ္ဓိပေါ့ သီလဝိတ္တုတိဖြစ်ပုံလည်းမနေ့ကပြောခဲ့ပြီးယူထားတဲ့သီလကိုမကြိုးမပေါက်သောအဖြစ်လည်းသီလစင်တယ်ဒါမှမဟုတ်ရှုမှတ်နေတဲ့အခိုက်မှာရှောင်ကျင်ခြင်းဝိရဒီကိစ္စအလိုလိုပြီးနေတဲ့အတွက်ကြောင့်လည်းသီလစင်ကြယ်တယ်သူကတော့မူလဆိုတဲ့အတိုင်းပဲအခြေခံရှိပြီအဲဒီကအပြင်မာတွေကကြိုတင်ပြီးတော့သီလဥဒ္ဒတိဖြစ်တယ်တမာတိ ကောင်းကောင်းရသွားပြီဆိုရင်ကိလေသာအသစ်တင်မွေးနေအောင်ကာပေးတဲ့အတွက်ဘာဝိတ္တုဖြစ်တော့စိတ်တာဝိတ္တုလည်းဖြစ်တယ် အဲ့တော့စိတ်တဝိတ္တုတွေဖြစ်ပြီးတော့စူးစိုက်မိရာနေပြီးတော့ဆက်ဆင်ញင်လိုက်တဲ့အခါမှာတော့ထိသဘောနဲ့တိသဘောပဲအဲ့ထိသဘောနဲ့တိသဘောဟာဘာတွေလုံးလို့ထပ်ပြီးတော့စူးစမ်းကြည့်ရင်လည်းပဲထိသဘောကယုတ်တရားတိသဘောကနန္တရားအဲ့လို့ဆိုရင်ဒီခန္ဓာကိုယ်မှာယုတ်နဲ့နာပဲရှိတော့တယ်ငါသူတစ်ပါးပြောစရာလည်းမရှိဘူးအတ္တအသက်လက်ပြဝိညာဉ်ကောင်ပြောစရာလည်းမရှိဘူးလို့သူ့အမြင်စင်ကြယ်သွားတယ် ဘာစင်ကျဲသွားတော့အမြင်စင်ကျဲသွားတယ်အမြင်စင်ကျဲတာကိုဒိဋ္ဌိဝိတုဒ္ဓိလို့ခေါ်တယ်ဘာဝိသုဒ္ဓိရောဒိဋ္ဌိဝိသုဒ္ဓိအယူစင်ကြယ်တယ်လို့သုံးတယ်တကယ်တော့ညာမြင်စင်ကြယ်သွားတာပါပဲငါသူတစ်ပါးအတ္တစသည်ပြောစရာမရှိဘူးဘာနဲ့ဘာပဲရှိတော့ယုံတယ်နာမည်ရှိတယ်ဆိုရင် तू ကဘာဖြစ်သွားဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်တခါအဲ့ဒီယုံတယ်အဲ့ဒီနာဟာဘာကြောင့်ဖြစ်တာလဲလို့စဉ်းစားကြည့်တော့ အနိကဆုံးကတော့ထိဆိုတာလေးကိုဟာထိဆိုတဲ့ယုတ်လေးဟာဝင်လေဝင်လာခြင်းကြောင့်လည်းထိတယ်ထွက်လေတိုးထွက်ခြင်းကြောင့်လည်းထိတယ်အဲ့တော့ထိဆိုတဲ့အယုတ်ကလည်းပဲအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားသိဆိုတာကဘာလို့သိရလဲအဲ့ဒီသိစရာဖြစ်တဲ့ထိသဘောလေးပေါ်လာလို့သိတာထိသဘောပေါ်မလာရင်မသိဘူးဒါပေမဲ့သိဆိုတဲ့နာမ်ကလည်းပဲဘာကြောင့်ဖြစ်တာလဲဆိုတော့အကြောင်းရှိလို့ဖြစ်တဲ့အကျိုးပဲအဲ့တော့ယုတ် ပဲဖြစ်ဖြစ်နာမည်ဖြစ်ဖြစ်အလုံးဟာအကြောင်းကြောင့်အကျိုးဖြစ်နေတာပဲလို့ဆိုရင်ဘသူကဖန်ဆင်းလို့ဖြစ်တာလဲဆိုတာလဲမရှိတော့ဘူးအဲ့ဒါကင်းသွားတယ်အိတရနေမာနဟေတုဒိဋ္ဌိကင်းတယ်လို့ဆိုပါတယ်အဲ့တော့အရင်ကဖြစ်ခဲ့တာလားဒီသိစိတ်လေးကခုမှဖြစ်ခဲ့တာဖြစ်တာလားနောင်သိမယ်ဆိုရင်လေဒီသိစိတ်လေးပဲလေသိမှာလားလို့တကယ်မှတ်နေရင်အဲ့ဒါလည်းတွေးစရာမလိုဘူးအခုဝင်လေလေးကိုတိုးလာလို့ရှိရင်ဒီခုထိတာပဲ အခုထိတာအရင်ကထိတာမဟုတ်ဘူးခုထိတာအရင်ကထိတာမဟုတ်ဘူးခုသိတာလည်းအရင်ကသိတာမဟုတ်ဘူးခုသိစရာပေါ်တော့ကြောင့်သိတာပဲနောက်လည်းသိလေအောင်ပဲဆက်ပြီးတော့နောက်သိနေရင်ကဘယ်လိုသိမှာလဲဆိုရင်နောက်ထိတဲ့အကြောင်းပေါ်ရင်နောက်သိတာဖြစ်မှာပဲအဲ့တော့အရင်ကဖြစ်ခဲ့တာပဲလားနောင်ဖြစ်မှာလဲဒီအသိပဲလားလို့ပြောစရာမလိုဘူးအကြောင်းပေါ်တိုင်းပေါ်တိုင်းပဲပဲသိမှာဆိုတော့ ဘာကြောင့်ဖြစ်တယ်လဲဘယ်လိုဖြစ်တယ်လဲဆိုရင်ယုံမတန်တရားမရှိတော့ဘူးဘာကြောင့်နော်သိစရာအကြောင်းပေါ်ရင်သိတယ်အဲထိစရာလဲထိစရာအကြောင်းရှိရင်ထိတယ်ထိစရာအကြောင်းမရှိရင်မထိဘူးသိစရာသိတယ်ဆိုတာလဲသိစရာအကြောင်းပေါ်လို့သိတယ်သိစရာအကြောင်းမရှိရင်မသိနိုင်ဘူးအဲ့တော့အကြောင်းကြောင့်အကျိုးဖြစ်နေတာပဲဆိုအကြောင်းရှိုးဆက်သဘောပေါ့နော်အဲ့တော့အကြောင်းကိုသိသိနေတယ်ပစ္စယပရိက္ခဉာဏ်လို့ခေါ်ပါတယ်ဒီဉာဏ်လေးက အဲဓမ္မခရီးမှာ အချိုးအကွေတစ်ခုဖြစ်နေသူတတ်တတ်မှတ်မှတ်ရှိပါရှိပါတယ်ပထမဆုံးအချိုးအကွေကဒီနေရာမှာအကြောင်းကိုသိသိတဲ့နေရာမှာဦးဇင်းတို့အခုဒီယောဂီတွေဆိုလို့ရှိရင်ဝင်လေလေးကြောင့်ထွက်လေလေးကြောင့်ထိတယ်အဲထိတဲ့သဘောလေးပေါ်လာလို့သိတယ်အကြောင်းနဲ့အကျိုးကိုဒီလောက်ပဲသိသိနိုင်နေတယ်အခုနပဋိစ္စသမုပ္ပါဒိပဋ္ဌာန်းဒေသနာတွေကိုနာထားတဲ့ပုဂ္ဂိုလ်တွေကြတော့ အဲ့ဒီကျေပြန့်တဲ့အကြောင်းတွေအများကြီးသိသိနိုင်တယ်အဲ့တော့အကြောင်းကိုသိသိမှု အားကောင်းလို့ရှိရင်ပစ္စယပရိက္ခညာအားကောင်းလို့ရှိရင်ယန္နာဖြစ်တဲ့အခါမှာအနေကပြောခဲ့တဲ့အတိုင်းပါတော့ပဋိတံပိတာ ပတ္တယန္နာပဋိတံပိတာပတ္တဆိုတာအစွမ်းလေးခုပါတယ်အထပဋိတံပိတာဟိုဖះပြောတဲ့ဟောတဲ့တရားတွေကိုပဲဖြစ်ဖြစ်ကျမ်းနဲ့ဘသူပြောတဲ့စကားလုံးတွေပဲဖြစ်ဖြစ် သူတို့ရဲ့အ내သဘောကိုသိတယ်ဓမ္မပတိတံဝိဒါဆိုတာတော့အထူးဖြင့်ဘုရားဟောတဲ့တရားတွေကိုအလိုလိုသိတယ်ပြီးတော့နိရောဓိပတိတံဝိဒါဆိုတာဘယ်လိုလူမျိုးကပြောပြောဘာသာစကားအလုံးကို तू ကအလိုလိုနားလဲတယ်လူရတယ်မဟုတ်ဘူးတိရစ္ဆာန်တွေရဲ့အော်တန်တောင်မှအော်နေတဲ့တန်ကြည့်ပြီးတော့ तू ဘာဖြစ်လို့ဘာလိုခြင်းလို့ဘာကြောင့်အော်တယ်ဆိုတာဒီသိတယ်အဲ့ဒါဘာလဲဆိုရင်နိရောဓိပဋိသင်္မိတာပဋိဘာနာဆိုတာထိုးထွင်းသိစရာတွေမှန်သမျှကို သူ့အတွက်နည်းနည်းတဲ့ခက်ခဲတယ်ဆိုတာမရှိသိနိုင်တဲ့အစွမ်းရှိတယ်အဲ့ဒီပရိသမီတာပတ္တယန္နာဖြစ်ခြင်းအကျိုးရှိပါတယ်တဲ့ဒီလိုပုံကိုယ်တွေကအတော်ရှာတယ်ဒါကြောင့်တန်ခါနာတင်တဲ့အခါမှာဘုရားဟောပါဠိတွေကိုအကုန်လုံးပြီးတော့ဒါဘုရားဟောပါပဲလို့တဘာဘာကပြောလိုက်ရင်တော့ဟုတ်တယ်နဲ့မဟုတ်ဘူးကိုအထိထိုးထွင်းပြီးတော့သိတယ်ပฏิဘာနာပရိသံပေတာ အထိဖြစ်တဲ့ပုံကိုယ်လေးကြီး900လောက်900ကိုစုပြီးတော့တန်ခါနာတင်ရတယ်ဆိုတာအဲ့ဒါဆိုရင်ရဟနာဇွမ်းကောင်းကြီးတွေသူလိုအညတရောဘိက္ခုမဟုတ်တော့ဘူးအညတရမဟုတ်ဘူးဆိုတော့အဲ့ဒါပြောတာအညတရမဟုတ်ရင်ဘာဟုတ်လဲဆိုရင်နော်ဒီယန္နာကြီးကအညတရယန္နာမဟုတ်ဘူးဆိုရင်အညတရဆိုတာကယန္နာထဲမှာအရေးအတွက်တပါးပါဝေယုံလောက်ကိုအညတရယန္နာကိုလေအညတရမဟုတ်ဘူးဆိုရင်ဘာဟုတ်လဲဆိုရင်ပရိသမ္မိတာပတ္တာဟုတ်သွားတယ်အဲ့တော့ပစ္စယပရိက္ခညာက အဲ့ဒီထူးခြားချက်တစ်ခုရှိတယ်နောက်တစ်ခုကအပယ်ကိုသွားစေတတ်တဲ့အပယ်မျိုးစေ့အစစ်ဆိုတာကိလေသာတွေမှာဒါယောဂီပုဂ္ဂိုလ်တွေသိမှာပဲဘာလဲဆိုဗိဒိဋ္ဌိနဲ့ဝစီကိစ္စရောက်အပယ်သွားတယ်ဆိုတာအကုန်လုံးသိတယ်အခုဥပဒနာ ရှုလို့တကယ်တော့ဥပဒနာမရောက်သေးပါဘူးဥပဒနာရဲ့ရှင်းနာမှာစကုမကုရှိပါသေးတယ်နော်ဟိုပရမတ္ထနယ်တဲ့ရောက်လို့ဉာဏ်နယ်တော့ရောက်ပြီဒါပေမဲ့ဥပဒနာဉာဏ်တော့မဖြစ်သေးဘူးပထမနာမရူပပရိစ္ဆေဒဉာဏ်ဆိုတဲ့နာနဲ့ ရုပ်ကိုခွဲခြားသိတဲ့ဉာဏ်ဖြစ်ပြီအခုအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်သူ့ကိုပစ္စယပရိက္ခဉာဏ်လို့ခေါ်တယ်နော်နမရူပပရိစ္ဆဒဉာဏ်ကိုပရမတ္ထသိဖြစ်တယ်လို့ခေါ်တယ်ဘာလို့နာနဲ့ရုပ်ဆိုတာပရမတ္ထတရားမလို့ပရမတ္ထတရားကိုသိလို့ဘာသိခေါ်မလို့ပရမတ္ထသိတရားနော်ပရမတ္ထသိပြီဆိုတော့အချိန်မှာပညာတည်မရှိတော့ဘူးနော် အဲ့တော့နမရူပပရိစ္ဆေဒဉာဏ်မှာဒိဋ္ဌိကိုခွာထားနိုင်တယ်အပယ်မျိုးစေ့တွေကတခုဖြစ်တဲ့ဒိဋ္ဌိကိုခွာထားနိုင်တယ်အခုပစ္စယပရိက္ခဉာဏ်ရောက်တော့ဒီယုတ်ဒီနာနေဟာဘာကြောင့်ဖြစ်တယ်လဲဆိုလို့ယုံမတန်တရားဖြစ်တဲ့ဝိသိကိစ္စကိုလည်းခွာထားနိုင်တယ်အဲ့လိုခွာထားနိုင်ကြောင့်ဝိပဿနာဉာဏ်မှာဖြစ်သေးဘူးအဲ့ဒီပစ္စယပရိက္ခဉာဏ်လောက်ရောက်ရင်ပဲတဲ့သူတို့ရမယ်ဆရာတော်ကြီးတွေကဒါတောင်ရမာကနာအောင်ဆရာတော်ကြီးရဲ့ အဲ့တော့တိညုတ်ဘာသာအဓိကတဲမှာလည်းရေးပါတယ်ဝိတုဒ္ဒညာနာစိတ်တေဟိဝိတုဒ္ဒညာနာဝိတုဒ္ဒညာနာစိတ်တေဟိပစ္စယပေကအဲပါဠိကယွင်းကြမှာရောသူကဝိတုဒ္ဒညာနာစိတ်တေဟိဆိုတာဝိတုဒ္ဒသီလဝိတုဒ္ဓိလည်းဖြစ်ပြီเนาะစိတ်တေဟိစိတ်တဝိတုဒ္ဓိလည်းဖြစ်ပြီစိတ်တဝိတုဒ္ဓိဖြစ်တယ်ဆိုတာအပြင်ကကိလေသာတွေ မဝင်နိုင်တော့ဘူးအဲ့လိုဖြစ်ပြီးဝိတရဉာဏစိတ်ဒီကင်္ကာဝုတရဏဉာဏိကောနောက်ဆုံးအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ကင်္ကာဝုတရဏဝိတ္တုတိအထိဖြစ်လာပြီဆိုရင်တဲ့ဘာဖြစ်လဲသုလသောတာပန်သောနာမသုလသောတာပန်ခေါ်ပါတယ်တဲ့ဘာနော်တတ္တထံဝါမွေတတော်တတော်ထို့သို့ပစ္စယပရိက္ခဉာဏ်လောက်ရောက်ရင်ပဲသုလသောတာပန် ဖြစ်တဲ့အတွက်ကြောင့်ကတ္တဗံတတ္ထထိုဒီကင်္ဃဝုတ္တရဉာဏ်ကင်္ဃဝုတ္တရဝိတ္တုတိဉာဏ်အဆင့်လောက်ဝိတ္တုတိအဆင့်လောက်ရောက်အောင်တော့သူကတော့ကတ္တဗံဆိုတာကြိုးစားအထုတ်တင်ပါတယ်ဆိုပြီးတိုက်တွန်းတာလေးပါပဲထားပါတော့အဓိကတော့အဲ့ဒီကင်္ဃဝုတ္တရဝိတ္တုတိလို့ခေါ်တဲ့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့ပရိစ္ဆသမုပ္ပါတိကိုတကယ်ကိုဉာဏ်နဲ့သိပြီဆိုရင်သူ့ဘာလို့ခေါ်တယ်ဆိုတော့သုလသောတာပန်နောနာမ သုလသောတာပန်ခေါ်တယ်သုလသောတာပန်နောနာမကိုဆရာတော်နဲ့ပြတာကတောသောတာပန်ဖြစ်ပုဂ္ဂိုလ်စစ်နှစ်စနစ်တူဟန်သုလသောတာပန်မြည်ပါပဲဤလို့ပြောတာသောတာပန်အစစ်တော့မဖြစ်ဘူးဒါပေမဲ့သောတာပန်အစစ်ဖြစ်သွားတဲ့ပုဂ္ဂိုလ်နဲ့စနစ်တူသွားတယ်တဲ့အဖြစ်နဲ့တနစ်ကို तू ကခွဲဟောတယ်သောတာပန်တကယ်ဖြစ်သွားတာအဖြစ်အခုသုလသောတာပန်အစစ်ကတော့သောတာပန်တော့တကယ်မဖြစ်ဘူး ဘာပဲမဲ့စနစ်ကြတာတူတယ်ဘယ်လိုတူလို့ဆိုတော့သောတာပန်တကယ်ဖြစ်တဲ့ပုဂ္ဂိုလ်ဒီနောက်ဘဝမှာ အပယ်မလားတော့သလိုဒီပုဂ္ဂိုလ်လည်းအပယ်မလားနိုင်လို့သူ့ဘာလို့သုလသောတာပန်သောတာပန်လေးလို့ခေါ်လို့ရပြီသောတာပန်အသေးစားလေးအကုန်လုံးတော့မတူပါဘူးဒါပေမဲ့ဝိပဿနာလမ်းကြောင်းပေါ်ရောက်တာအထိလည်းတူပါတယ်ပြီးရင်တော့အကျိုးအဖြစ်ဘာတူလဲတေပြီးရင်အပယ်မလားဘူးအဲ့လောက်အထိသိထားပြီလို့ရှိရင်လည်းပဲ ဟုတ်တယ်နောက်ပြန်ဆုပ်လို့မရတော့ပါဘူးနဘေးလည်းတိမ်ဆောင်စရာမရှိပါဘူးအဲ့လိုနည်းနဲ့အကြောင်းကြောင့်ပဲအကျိုးဖြစ်တာဆိုတော့ဘယ်ပုဂ္ဂိုလ်ကမှခံအောင်မြဲအောင်ဖန်ဆင်းထားတဲ့အတ္တဆိုတာလေမရှိတော့ဘူးဆိုတော့သူနမရူပပြိစ္ဆဒညာနေကသဘောပေါက်ပါတယ်အခုတော့အဲ့ဒီပေါ်မှာတန်တရားရှင်းသွားပြီဒီအကြောင်းရှိလို့ဒီအကျိုးဖြစ်တယ်ဆိုတော့အဲ့လိုသိသွားမှာဟောပရိစ္ဆသမုပ္ပါပဲအကြောင်းကြောင့်အကျိုးဖြစ်တာပဲဘယ်သူမှဖန်ဆင်းထားတယ်မဟုတ်ဘူး ဘယ်သူမှဖန်ဆင်းထားတာလည်းမဟုတ်တဲ့အတွက်ဟိုနေ့ကပြောခဲ့တယ်နေဆဒုဝတတ္တတနေဆမြဲတဲ့ဒုဝခိုင်းတဲ့တတ္တရတစ်ဆက်တည်းဖြစ်နေတယ်အဝိနာတိမပြည့်စည်ဘူးတပ္ပပြာပြီးတကောလုံးပြန့်နှံ့တည်နေတဲ့တယံဝတိသူ့အလိုချဖြစ်တယ်ဆိုတာတွေလည်းပဲရှိပါအောင်လားဗျာမရှိတော့ဘူးသူ့အလိုချဖြစ်တာမဟုတ်ဘူးဘယ်သူ့အလိုချဖြစ်တာလဲအကြောင်းတရားအလိုချဖြစ်တာအကြောင်းတရားရှိတဲ့အတိုင်းဒီအကျိုးတရားက ဘာဖြစ်နေတာပဲဆိုတော့အကြောင်းတရားရှိလို့ဖြစ်တယ်ဆိုရင်အကြောင်းတရားမရှိရင်မဖြစ်တော့ဘူးပြတ်သွားမှာပဲသူတို့ဆိုရင် ဖြစ်ပြီးရင်ဘာလို့ပြတ်တာပဲလို့ဆုံးဖြတ်နိုင်သွားတယ်အဲ့ဒီကြရင်တော့ညာနယ်တဲ့ကိုလုံးဝခြေစုံရပ်သွားပြီအဲ့ဒီညာကိုဝိပဿနာညာလို့ခေါ်တယ်ဘာလို့ခေါ်တော့ဝိပဿနာညာဆိုတာလက္ခဏာ၃ပါးထင်ရမယ်အဲ့လိုပြောတော့အခုတော့ဖြစ်ပြီးရင် ပြတ်တယ်ဆိုတဲ့အနိစ္စလက္ခဏာကတကယ်ထင်တာပဲတကယ်တွေ့တာပဲအဲ့တော့ဖြစ်ပြီးရင်ပြတ်တာဘယ်တော့ရှိမှရှိမှလိုက်အဲဒီယုတ်ဒီနာဟာဖြစ်ပြီးတော့ပြတ်နေတဲ့သဘောကြီးပဲဒလဇတ်နော်ဒီစာထဲမှာတော့နဒီသောတော်ဝိယမြည်ရည်များ မပြတ်စစ်စစ်နေသလိုဒီပါစလာဝိယစီမီတောက်များမပြတ်လောင်ပြီးတော့မြိုက်နေသလိုကြီးဒါကြီးကမပြတ်ဖြစ်နေတာပဲလို့ဒါလိုသိသွားတယ်နော်ဖြစ်ပြီးရင်ဘာဖြစ်တော့ ပြတ်သွားတယ်လို့အဲ့လိုသိလို့ရှိရင်ဒါဟာဝိပဿနာဉာဏ်လို့ခေါ်တယ်ဟောနော်ဝိပဿနာဉာဏ်အဘိညာယထူသောဉာဏ်ဖြင့်သိခြင်းငါဆိုတာအဲ့လိုအသိလေးတွေပေါ့ပထမဆုံးထိသဘောနဲ့သိသဘောလေးကစပြီးတော့ဉာဏ်ဉာဏ်မျက်လုံးပွင့်လာတယ်စက္ကုံဒပါတိပြီးရင်ထိတာကယုတ်တိတာကဉာဏ်ဆိုပြီးတော့စက္ကုံဒပါတိဉာဏဥဒပါတိမျက်လုံးပြပွင့်ပြီးတော့အသိတွေဖြစ်နေတာပြီးရင်ဆက်ပြီးတော့သိတာပါတော့ထိတာကယုတ် တိဒါနာပြင်ဆက်ပြီးတော့တိဒါကအဲထိတဲ့ယုံလည်းအကြောင်းကြောင့်ဖြစ်တယ်အကျိုးပဲတိတဲ့နာလည်းအကြောင်းကြောင့်ဖြစ်တယ်အကျိုးပဲအဲ့ဒီကြီးလည်းပဲစက္ကုဒ္ဒပါတိဉာဏဥဒ္ဒပါတိပညာဥဒ္ဒပါတိပေါ့နော်စက္ကုကရဏီဉာဏကရဏီဥပသမယအခုဖြစ်ပြီးတော့ပြတ်တာပဲဆိုတော့အဘိညာယအဘိညာယဆိုတာအဘိထူသောဉာဏ်ဖြင့်ညာယသိတာထူသောဉာဏ်ဖြင့်သိတာကိုပဲဒီတရားထုတော့ဝိပဿနာလို့ခေါ်တယ် ဝိပဿနာဆိုတာလည်းပဲဝိဆိုတာထူသောဉာဏ်ဖြင့်ပဿနာသိမြင်တာထူသောဉာဏ်ဖြင့်သိမြင်တာဆိုတာတာမန်အရာထဲကသိတဲ့အသိမဟုတ်ဘူး။ရာထဲကဆိုရင်မျက်စိကမြင်လည်းငါမျက်နှာပဲ။အဲ့ဒီအစဉ်ကလည်းငါမြင်တဲ့အစဉ်ပဲ။သိတာလည်းငါသိတာပဲလို့သူတို့ဖြစ်မယ်။ဒီမှာတော့အဲ့လိုမဟုတ်ဘူး။မျက်စိကမြင်ရတာဘာလို့မြင်တာလို့ဆိုရင်မျက်စိအကြည်ဓာတ်နဲ့အပြင်ကအစဉ်ဆိုတဲ့ရုပ်ရှိလို့မြင်တယ်။ငါကမြင်တာမဟုတ် အတွင်းမှာနှလုံးသွင်းတဲ့မနတိကရရှိလို့စက္ကဝိညာဉ်စိတ်ဆိုတဲ့မြင်သိစိတ်လေးကမြင်တာအဲ့လိုဒီထိုးထိုးထွန်းထွန်းနည်းနည်းနည်းနည်းတာမန်လောကထဲမှာပေါ်ဝရဏနေတုန်းကတဲ့ထုလဉာဏ်မြင်သိလို့အဘိညာရလို့သိတာပါပဲအဲ့ကြရင်ဥပဒနာဉာဏ်ဖြစ်ပါပြီ။ဘာနဲ့ပါသိတော့အဖြစ်နဲ့အပြက်အဲ့တော့အဲ့ဒီနေဇာလက္ခဏာကိုမြင်လို့ရှိရင်ဒီဖြစ်မှုပြက်မှုကြီး ဒလဇတ်နှိမ့်ဆက်နေတဲ့သဘောပဲလို့လည်းသဘောပေါက်လာတယ်အဲ့လိုသဘောပေါက်လာရင်အဲ့ဒါကိုဒုက္ခလည်းခေါ်တယ်နော်ဥဒယဘေယပฏิပိလနထေနဒုက္ခဥဒယဖြစ်ခြင်းဘေယဆိုတာကဖြစ်ခြင်းပฏิပိလနဆိုတာမပြတ်နှိမ့်ဆက်နေဖြစ်ခြင်းပြက်ခြင်းတွေကမပြတ်နှိမ့်ဆက်နေတဲ့သဘောဖြစ်လို့သူ့ဒုက္ခလည်းခေါ်တာအဲ့တော့ဒုက္ခဆိုတာဘာလဲဆိုရင်ဖြစ်ခြင်းပြက်ခြင်းတို့မပြတ်နှိမ့်ဆက်နေတာကိုဒုက္ခအတုကောအဖြစ်ဆိုရင်ဥဒယံဘယထေနလို့ပြောတယ် ဘယတေနဘယ်အရာမှအပြက်ဘေးမကင်းတဲ့အတွက်ကြောင့်ဒုက္ခလို့ခေါ်တာဒါတော့ရထဲမှာညီနေတဲ့ဒုက္ခနဲ့မတူဘူးရထဲမှာဒုက္ခဆိုတာဟိုနေ့ကဒုက္ခသစ္စာထဲမှာရှင်ဘဲကပြောခဲ့သလိုပဲအပိတံပြောကောမကျေနပ်စရာနဲ့ကြုံနေတဲ့ဒုက္ခပဲအဲပိဟိဝေပြောကောကျေနပ်စရာမပြည့်စုံတဲ့ဒုက္ခပဲယံပိဿာနလနလပတိကိုလိုချင်တာမရရင်လည်းဒုက္ခပဲအဲ့ဒါတွေကအရာပြောဒုက္ခတွေတကယ်ဒုက္ခအစစ်မဟုတ်ဘူး ဒုက္ခဆိုတာဆင်းရဲခြင်းလို့မဟုတ်ဘူး။ဘာလဲ။ဖြစ်ချင်းပြက်ချင်းတို့မပြတ်နှိမ့်ဆက်နေတဲ့သဘောကိုဒုက္ခအဲဖြစ်ဖြစ်ဖြစ်ချင်းပြက်ချင်းတို့မပြတ်နှိမ့်ဆက်နေတဲ့အတွက်ဘာဖြစ်လို့ဆိုရင်တိခံစရာကျေနပ်စရာဒါတွေကတော့သဘောကျပြီလို့စိတ်ထဲမှာနှစ်နှစ်ချိုက်ချိုက်လက်ခံသွားနိုင်စရာဘာမှမရှိဘူးဒုက္ခမနတ်ထေနတိခံကျေနပ်စရာမရှိတဲ့သဘောကိုဒုက္ခပဲ ပစ္စည်းဥစ္စာ ရှိတာမရှိတာနဲ့မဆိုင်ဘူးပစ္စည်းဥစ္စာတွေဘလောက်ရှိရှိ तू ကမကျေနပ်နိုင်သေးဘူးဆိုရင်မကျေနပ်နိုင်တဲ့သဘောတည်ပြီလင်ပါတော့ဒုက္ခပဲအဲဒုက္ခငြိမ်းတာနဲ့ဒုက္ခဖြစ်တာနဲ့ပစ္စည်းဥစ္စာရှိတာမရှိတာနဲ့မဆိုင်ဘူးဒါအစလို့တကယ်တမ်းကျအဲ့ဒီတိတိကျကျကိုသိတယ်ဒီ1953 4စီလောက်ကလာမသိဘူးဇေယီဥဖေးမောင်တင်ကိုဖိတ်လို့အမေရိကန်ရေးတက်သူရောက်သွားတယ်ဘုရားတရားတော်ကိုဟောခိုင်းတာ ဘုရားတရားတော်ထဲမှာအနည်းငယ်ဆုံးတရားကိုသူတို့ကသိကျင်တယ်သူတို့ကသူတို့လည်းတကယ်ပညာရှင်ကြီးတွေဉာဏ်ရည်အစဉ်အတန်းသိမြင့်နေဆိုတော့တာမန်ဒါနသီလလောက်ကိုသူတို့သိလည်းသိရမလို့ဘူးသိလည်းမသိကျင်ဘူးယုံလည်းယုံမှာမဟုတ်ဘူးနော်ဟောနေတော်တော်ရှုပ်လိမ့်မယ်ဒါပေမဲ့သူတို့ကိုယ်တိုင်အဲ့ဒီအကျိုးတွေခံစားပါတယ်အပြန်ပြန်လန်လန်ရောင်းသူနဲ့ဝယ်သူကကိုကအပေးနဲ့ယူမျှတနေလို့စီးပွားဖြစ်နေတယ်ဆိုတာသိတာပဲရောင်းသူဘက်ကလည်းဝယ်သူကျင့်အောင်ပေးတာပဲဒါဒါဒါနပဲဝယ်သူဘက်ကလည်း ရောက်သူရဲ့တမထရတံပိုးကျင့်တတ်အောင်ပေးကြတာပါပဲအဲ့တော့အခြေခံအကြဆုံးဒါနကတော့ရောက်သူဝယ်သူကြည်ပြူကျင့်တတ်ဆိုတာပေးခြင်းကစတာပဲအဲ့ဒီဒါနတော်ရှိမှဘောကဝါဆိုတဲ့အစည်းအစဉ်ကဥစ္စာကဖြစ်တာအဲ့ဒီဒါနတော်မှမရှိဘူးတရားရဘက်ကမကြည်ပြူမကျင့်တတ်ဘူးဆိုဒီရောက်ဝယ်လုံကပြတ်သွားမှာပဲเนาะဒီစားစားဆိုင်လေးဖွင့်ပြတာကျင့်တတ်နေတုံးစိပါဖြစ်မှာပဲအဲဝယ်သူကမကျင့်တတ်ဘူးဆိုရင်မဖြစ်တော့ဘူး ကဲရောင်းတဲ့ဘောကအကောင်းစားတဲ့ကြီးလို့လို့တစ်တဈေးတော့တင်မှဆိုရင်တင်ထားတယ်ဝယ်သူကမကြည့်နိုင်ဘူးဝယ်သူကျင်နှအောင်လေသူကမလုပ်နိုင်ဘူးအနှုတ်နှစ်ဖက်မကျင်နိုင်ရင်အပေးယူမမျှဘူးခေါ်တာပေါ့အပေးယူမမျှရင်စီးပွားလည်းမဖြစ်ဘူးအဲ့တော့အ ਨੇ ဆုံးလောကစီးပွားရေးတောင်မှအပေးယူမျှရမယ်ဆိုတာအပြန်လန်ဒါနစိတ်ဓာတ်ရှိရမယ်ငါလည်းသူကျင်နှအောင်ပေးမယ်သူ့လိုအချက်ပေးမယ်အဲ့တော့ရောင်းသူဘက်ကလည်း ငါကျင့်အောင်သူအားပေးရင်ငါကလည်းသူကျင့်အောင်ပေးမယ်အပြင်းပြန်လာကျင့်အောင်အဲ့ဒီဒါနကစတာပါပဲနော်အဲ့ဒီကြောင့်ဟောလို့မရဘူးသူအ ਨੇ ဆုံးအ ਨੇ အ ਨੇ ဆုံးတရားကိုသာဟောပါအ ਨੇ အ ਨੇ ဆုံးတရားကတော့သစ္စာတရားပဲသစ္စာတရားပြောပါဆိုတော့ပထမဆုံးဒုက္ခသစ္စာအဲ့တော့ခေါင်းစဉ်တက်လိုက်လုံးရှိသေးတယ်ဒုက္ခသစ္စာလို့ဒုက္ခဆိုတာဘာလဲလို့မြင်ဆင်းရဲတာအဲ့လိုပြောတယ်ပူရအဲ့ဒါဆိုရင်တော့ခင်ဗျားတို့တတ္တိယ နိုင်ငံတွေအတွက်တော့ဒီသစ္စာတရားမှန်လိမ့်မယ်အမေရိကန်မှာဒီသစ္စာမရှိဘူးတဲ့ဘာလို့အမေရိကန်မှာအဲ့လိုဆင်းရဲတာမရှိဘူးဆိုပြီးတော့အဲ့လိုချက်ကြတော့တာအဲ့မှာဆရာကြီးကဆင်းရဲခြင်းအကြောင်းကိုနောက်တော့ဖြည်းဖြည်းပြန်ပြီးတော့ရှင်းပြပါတယ်ပြည်လဲသွားတယ်နဲ့ပြည်လဲသွားပါတယ်ဒီ30ဘုံကြီးအကြောင်းကိုသူ32တက်ရှိတဲ့တိုက်ကြီးနဲ့ဥမာပြတယ်ဒီတိုက်ကြီးထဲမှာစီစဉ်စီစဉ်ဥစ္စာတွေအကုန်လုံးရှိတယ်ဗျာအပျော်အပ vacation ထွက်စရာတွေလည်းရှိတယ်ရေကုကန်တွေလည်းရှိတယ် အစုံရှိတယ်ဆိုရင်ပြောစရာမကောင်းဘူးလားကောင်းတယ်အဲ့ဒါလောကထဲမှာတတ်မှတ်တဲ့ချမ်းသာပါပဲသို့တော့ဒီသုံးဒီတိုက်ကြီးအပြင်မဲ့တော့ခင်ဗျလုံးလုံးထွက်ခွင့်မရှိဘူးဆိုရင်ခင်ဗျဘယ်တော့ကြာနေမလို့လို့အဲ့လိုမျိုးတော့ဘယ်တော့ကြာနေမလို့အကုန်လုံးပြည့်စုံတဲ့တိုက်ကြီးထဲမှာပါတော့နေရမယ်သို့တော့အပြင်မဲ့ကတော့လုံးလုံးမထွက်ရဘူးဆိုရင်ဒီမှာကနေကျင်တဲ့လူရှိမလားဟာအဲ့ဒါတော့ဘယ်နေလိမ့်မလို့လဲတော့သူတို့ရှိရတစ်ဖက်တစ်ခါတော့အားရဆိုတာအိမ်မှာနားနေဖို့အားရမဟုတ်ဘူး ဟိုဒီဒီအလုတ်အာယုံတွေပြောင်းပြဖို့စိတ်ကိုဆေးပြတယ်နော်နော်အဲ့ဒီအတွက်သွားတာအပြစ်မဲ့ထွက်တယ်ဆိုတာသူကဘာလို့စိတ်ဆေးတာစိတ်ကိုဘာနဲ့ဆေးရလဲဟောစိတ်ကိုဆေးတာမသိဘူးနော်ဥစ္စလို့ဒီတောင်တွင်းကြီးနတ်မီဆရာတော်ကသူအာနာပါနအတော့ကိုစောက်ချပြီးတော့လှုပ်တာသူကဥစ္စကိုဥစ္စတို့ကိုပြောတယ်အဲ့ဒီမှာသင်္นานသားတွေကမှတ်တာတဲ့ ရုပ်မတန့်ရင်ရေနဲ့ဆေးရတယ်တဲ့စိတ်မတန့်ရင်လေနဲ့ဆေးရတယ်တဲ့စိတ်မတန့်ရင်ဘာလို့အခုတခါရုပ်လေးတုံးကြီးတွေအာနာပါနရှူနေတာဆိုတာလေစိတ်ကိုခုနကိလေသာတွေရှင်းသွားစိတ်တန့်ကိုဘာနဲ့လုံတာလေနဲ့ဆေးနေတာတရားထိုင်ရတယ်ဆိုတာကြီးကသိစိတ်ကိုဒီမှာဖိအားကြီးလို့ဝန်တော့ဝိုးကြီးဖြစ်နေတရားထိုင်တာမဟုတ်ဘူးဘာတော့တော့စိတ်ကိုလေနဲ့ဆေးနေတာဆိုရင်အတော့ကိုပေါ့သွားတယ်သူတို့အဲ့ဒီ vacation တက်ဆိုတော့အဲ့လိုလေကောင်းလေတန်ရတဲ့နေရာတွေ ပြီးရင်မျက်စိမြင်ကွင်းတွေလည်းပြောင်းသွားအောင်ရှုခင်းကောင်းကောင်းရှိတဲ့နေရာတွေအဲသူတို့ရှိမှရှုခင်းကောင်းကောင်းရှိတဲ့နေရာမှာလေကောင်းနေတဲ့လည်းရှိတယ်။ဘာလို့ဆိုတော့အများသွားပြီးတော့အပန်းဖြေတဲ့နေရာမှာဘယ်သူမှဆေးလိမ့်မတော်ဘူး။ဥဒရဒီဒီပပါပြည်မှာကြားဘူးနောက်ကအမေရိကန်တွေကလူရိုင်းနေလူရမ်းနေလို့ပြောတာအဲ့ဒီနေရာမှာအရက်လည်းမတော်ပါဘူးဘီယာလည်းမတော်ပါဘူးဆေးလိမ့်လည်းမတော်ဘူး။အဲ့ဒါဒီအများသုံးဆွဲတဲ့နေရာတိုင်းမှာအဲ့ဒါရှိတယ်။အဲမဖြစ်မနေဆေးလိမ့်တော့ရှိရင်ဆေးလိမ့်တော့ခန်းရှိတယ်။ အဲ့ဒီခန်းထဲမှာလေစိတ်တွေမှာကူလဲရှိပါတယ်တကယ်စိတ်လိုက်ရတဲ့လို့အဲ့ဒီခန်းထဲဝင်တော့ကြည့်ပါသူများတောက်ထားလို့မှုန်းနေတဲ့အနံ့ဟိုပါကိုအတော်ဆိုးရပါလိမ့်မယ်ကျမကြီးကဘယ်တော့ထိခိုက်မလဲဆိုတာသူတို့မှာထိခိုက်ခြင်းထိခိုက်ထိခိုက်နိုင်တယ်လို့သိနေတာပဲဒါပေမဲ့အပြင်တော့မတော့အဲ့လိုဘာလဲဘာလောက်တာလဲဆိုတော့စိတ်ကိုသူတို့လေးနဲ့ဆေးတဲ့သဘောပဲဒါပေမဲ့အခုဖျားနီးလို့အာနာပါနနဲ့စနစ်တကျတော့မရှိပါဘူးเนาะအဲ့တော့အဲ့ဒီလိုဆိုတာက ဒုက္ခဆိုတာဆင်းရဲခြင်းလို့ပြောရင်ခုနလိုတန်တရားတွေနော်ဆင်ကြီးတွေအများကြီးတက်လာနေတယ်တကယ်တော့ဒုက္ခဆိုတာဆင်းရဲတာမဟုတ်ဘူးဘာဖြစ်တာလဲအပြက်ဘေးနှိမ့်ဆက်တာကိုခံနေရတာတနည်းအားဖြင့်ဖြစ်ချင်းပြက်ချင်းတို့မပြဒလဇနှိမ့်ဆက်နေခြင်းကိုခံနေရတာကိုဘာလို့ဒုက္ခအဲစာမှာတော့ဥတ္တယဘယပฏิပိလနထေနဒုက္ခဥတ္တယဘယပฏิပိလနဖြစ်ချင်းပြက်ချင်းတို့ရဲ့ နှိမ့်ဆက်ခြင်းကိုခံနေရတဲ့သဘောကဒုက္ခပဲအဲဘလောက်ပစ္စည်းရှိရှိအဲဒီပစ္စည်းတွေဟာအခိုင်အမာလို့အာမခံချက်မရှိဘူးဖြစ်ပြီးရင်ပြတ်နေရအောင်မယ်ဆိုရင်ပစ္စည်းရှိတဲ့လူလည်းဆင်းရဲပါပဲပစ္စည်းမရှိလို့ဆင်းရဲတာမဟုတ်ဘူးဘာလို့ဆင်းရဲတာတော့ဖြစ်ဖြစ်ချင်း ပြက်ချင်းမပြတ်နှိမ့်ဆက်ခံနေရတဲ့အတွက်ကြောင့်ဆင်းရဲတာပဲအဲလိုပေါ့ဒါကတော့ဒီမှာတော့ဝိပဿနာရဲ့လက္ခဏာဆိုရင်ဒုက္ခလက္ခဏာကိုလည်းမြင်တယ်အဲ့တော့ဖြစ်ပြီးတော့ပြက်နေတယ်ဆိုသဖြင့် ဖြစ်တာလဲသူ့အကြောင်းအားလဲဆိုတာဖြစ်တယ်ပြက်တော့လဲသူ့အကြောင်းအားလဲဆိုတာပြက်တယ်အကြောင်းအားလဲဆိုတာဖြစ်ပြီးပြက်နေတာဆိုသဖြင့်ကိုယ်လိုချဖြစ်တဲ့သဘောလဲမရှိဘူးเนาะမပြတ်ပါနဲ့လို့ပြောလို့လည်းမရဘူးပြတ်တတ်တဲ့အတွက်ကြောင့်အဆိုင်ခဲအမြဲတည်နေတဲ့အနှစ်အသားဆိုတာလဲမရှိဘူးလို့လည်းသိလာတယ်အဲ့ဒါအနတ္တပဲအနတ္တဆိုတာကိုထင်တယ်လို့မဖြစ်နိုင်ဘူးကိုယ်လိုချမဖြစ်နိုင်ဘူးလို့သိတော့အဲ့တော့အနိစ္စကိုမြင်ခြင်းဖြင့်ဒုက္ခကိုလည်းမြင်လာတယ်အနတ္တကိုလည်း မြင်လာတယ်လက္ခဏာ၃ပါးမြင်လာလို့အဲ့ဒါကိုဘာလို့ခေါ်တော့ဝိပဿနာအထူးဉာဏ်တနည်းအားဖြင့်အဘိညာထူးသောဉာဏ်ဖြင့်သိရှိခြင်းလို့ခေါ်တယ်အဲ့တော့ဉာဏ်စဉ်အစမှာတော့ဉာဏ်စဉ်စင်းကိုဘုရားစာလို့ဆိုရင်ဥဒိပြဥဒိယဘုရားဉာဏ်အဖြစ်နဲ့အပြက်ကိုသိမြင်သွားပြီဆိုရင်ပညာလို့လုံလုံသုံးရင်ပညာနယ်တဲ့ရောက်သွားတယ်အဲ့ဒီအချိန်ကစပြီးတော့နောက်ဆိုရင်တမာတိက နောက်လိုက်ဖြစ်သွားမယ်ပညာကဥစ္စာ စစချင်းဝင်နေထွက်တယ်လို့မှတ်ထားမှတ်နေတဲ့အချိန်မှာတမာတိကခေါင်းဆောင်ပညာတော့ပညာမဲ့ခင်တွေကအကုနောက်နာမရူပပရိစေရညာပစ္စယပရိက္ခညာဒီနှစ်ခုမှာတော့ပညာနဲ့တမာတိပညာမဲ့ခင်နဲ့တမာတိမဲ့ခင်တို့ပူးပေါင်းပြီးတော့အလုပ်လုပ်ပါတယ်အဲ့တော့ဒီမှာယောဂီပုဂ္ဂိုလ်တွေကိုအကုန်လုံးရိတ်တာတွေမှာ ပြောလို့ရှိတဲ့ဝိပဿနာရှုနေတဲ့အခါမှာမဲ့ခင် ၅ပါးစုပေါင်းအလုပ်လုပ်နေတယ်ဆိုတာเนาะပထမဆုံးဒီစိတ်လေးကိုဒီသူထားတဲ့ကမ္မထအာယုံစီပေါ်ရောက်ပါအောင်ကြိုးစားတွန်းပို့ပေးတာကဝိရိယအဲဒါတမ္မာဝါယမမက်ကင်ခေါ်တယ်။ဗာမက်ကင်နော်။အဲ့လိုတွန်းပို့လိုက်ပြီးတော့တတိလေးကဝင်နှန်းထွက်တိုင်းမှတ်နေတယ်။အဲ့ဒါကဘယ်သူကလုပ်တာဆိုတမ္မာတတိကအမြဲတတိထားပြီးတော့မှတ်ပေးနေတာ။အဲ့ဒါပါလို့တမ္မာတမာတိမက်ကင်အဲ့လိုတတိထားပြီးလို့ ဒီအာယုံလေးပေါ်မှာဒီစိတ်လေးစူးစိုက်ပြီးတော့တည်သွားပြီဆိုရင်အဲ့ဒါတမာတမာတိမဲ့တယ်။ဘာမှခင်နော်။အဲ့လိုစူးစိုက်တည်နေပြီဒီဆိုရင်အဲ့ဒီအာယုံကိုသုံးသပ်ဆင်ခြင်တဲ့တမာသင်္ကပ္ပကလည်းအလိုလိုဝင်လာပြီပညာမဲ့ခင်ကပညာမဲ့ခင်ရဲ့ရှိပြီးကတမာသင်္ကပ္ပပဲ။အဲ့ဒါ तू ကသီလာတော့စူးစမ်းတဲ့အဆင့်ထိတိုးလာတယ်။စူးစမ်းလိုက်တော့ဒါထိသဘောကရုပ်ပဲ။ဒီသဘောက နာမယ်လို့သိလာရင်တမာဒိဋ္ဌိဖြစ်သွားပြီအဲ့ဒီမှာဆိုရင်ကိုမက်ကင်ဘယ်နှပါပြည့်လာတော့ငါးပါးပြည့်လာတယ်နော်အဲ့တော့မက်ကင်ငါးပါးကအလုံးလုံးနေ တုန်းမှထင်ရှားတာပဲမက်ကင်ငါးပါးအလုံးလုံးနေတယ်လို့ပြောတာမက်ကင်ငါးပါးတည်းပါတာမဟုတ်ဘူးမက်ကင်ကတော့၈ပါးလုံးပါတယ်ဘာလို့ဆိုသီလမက်ကင်ကကိုစောက်တည်ထားတာမကြိုးသောအဖြစ်လည်းပဲဒီတရားအထုတ်တဲ့အချိန်ဒီသီလမကြိုးဘူးဆိုရင်သီလမက်ကင်မပါဘူးလို့ပြောလို့ရမလား မရဘူးပါနေတာပဲဒါမှမဟုတ်ဒီတရားမှတ်နေတဲ့အချိန်မှာဒီဒုစရိုက်တွေကရှောင်ကျင်ခြင်းဆိုတဲ့ဝိရတိကိစ္စကလည်းအလိုလိုပြည့်နေတဲ့အတွက်သီလကလည်းစင်ကြယ်နေတာပါပဲဒါကြောင့်တရားဓာမှတ်နေဒီတမာတိမဲ့ခင်၃ခုနဲ့ပညာမဲ့ခင်၂ခုတည်းဖြစ်တယ်သီလကတော့မစင်ကြယ်ဘူးဆိုတာမရှိဘူးသီလတကယ်လို့မစင်ကြယ်ရင်ရောစိတ်ကတည်ကြည်အောင်ထားလို့ကိုမရဘူးဟောအပြစ်ရှိနေပြီဆိုရင်စိတ်က တည်ငြိမ်အောင်လုပ်လို့မရဘူးအမြဲလှုပ်ရှားမယ်เนาะအဲ့တော့တကယ်တော့အလုပ်လုပ်နေတာအထင်ရှားကမက်ကင်၅ပါးလို့တွေ့ရပါမယ်ဒါပေမဲ့6ရင်တော့မက်ကင်10ပါးလို့ပါနေတယ်သီလမက်ကင်၃ခုကမကြိုးမကြောက်မပေါက်မကြိုးမပေါက်သောအပြင်ပါတယ်လို့လည်းပြောလို့ရတယ်သို့မဟုတ်ရှောင်ကျင်ခြင်းကိစ္စဝိရဒီကိစ္စအလိုလိုပြည့်နေခြင်းဖြင့်လည်းပဲသီလမက်ကင်၃ပါးပါတယ်အဲ့ဒီအချိန်မှာမိစ္ဆာဝါစာမရှိဘူးမိစ္ဆာကမ္မန္တာလည်းမရှိဘူးမိစ္ဆာအာဇီဝလည်း မရှိဘူးတမ္မာဝါစာတမ္မာအဲ့ဒီမိစ္ဆာဝါစာမိစ္ဆာကမ္မန္တမိစ္ဆာအာဇီဝမရှိအောင်ရှောင်လိုက်ရှင်းသေးပြီလင်တမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝသဘောမျိုးအလိုလိုဖြစ်နေလို့သီလမဲ့ခင်သုံးခုလည်းပါတယ်ပေါင်းလိုက်ရင်အလွတ်လွတ်ထားထင်ရှားတော့မဲ့ခင်၅ပါးပဲစုပေါင်းပါဝင်တာကတော့မဲ့ခင်၈ပါးပဲလို့အဲ့လိုသဘောပေါက်မှာနော်အဲ့တော့ဖြစ်ချင်းပြက်ချင်းသူ့ကိုဘာလို့ခေါ်တော့ဥဒိယဘေယညာလို့ခေါ်ပါတယ်ကျန်တာကတော့ညာစင်နေပေါ့ဗျာအဲ့ဒါကိုမပြတ် ရှုနေရင်ဖြစ်တယ်ဆိုတာကိုမတွေ့မသိရတော့ဘူးလေတကယ်ရှိလို့ပြက်ပြက်သွားနေတာကိုပဲတွေ့ရမယ်။ဘာနဲ့တူလို့ဆိုဒီရေတွေတိုးတိုးလာတဲ့အခါတဲကဘာကိုပြိုကျတဲ့အခါအရင်အဖြစ်ကိုမမြင်တော့ဘူးပါတော့ပြိုကျနေတဲ့အပြက်တွေကိုပဲမြင်နေသလိုခန္ဓာကိုယ်ကြီးထဲမှာဘယ်လိုဘယ်လိုမြင်လာလဲဆိုရင်အပြက်တွေကိုပဲမြင်လာပဲเนาะအဲ့ဒါကြရင်တော့ဘင်ကညာခေါ်တယ်။ဘာညာခေါ်တော့အဲ့ဒါညာစင်းနေဆက်ဆက်ပေါ့ဗျာ။ ကိုမရပဲနဲ့တော့မာကန်တော်ဆရာတွေကတော့ဉာဏ်စင်တွေကြောင့်မဟောပါနဲ့တဲ့ကြိုလဲမသိပါနဲ့မသိတာကောင်းပါတယ်တဲ့တော်ကြတော့ကိုယ့်ကိုယ်တရားအထုတ်လို့ဒီလိုအဖြစ်ပြက်လေးမြင်နေငါနေပြီးတော့တည်ကြီးလာလို့ခုနကပြက်လေးသဘောမျိုးပြက်တဲ့သဘောလေးပဲထင်တယ်ဟာခုစားငါဘင်ကညာစိုက်ထားတယ်ဟာဆိုပြီးအဲကိုယ့်ဟာကိုယ်အမှတ်ပေးနေတာနဲ့ပဲတရားလောက်ကပြက်တယ်လေအဲ့တော့ဒီအလုတ်သေးကသူ့ဟာသူမှတ်ချက်ပေးသွားတာကောင်းတယ်ကို့အပြင်ဘုဟုတ္တနဲ့ မှတ်ချက်ပေးတာမကောင်းဘူးအဲ့ဒီမှာဖြစ်ပြီးရင်ပြက်တာပဲလို့သိသွားပြီဖြစ်ပြီးပြက်တာဘာမှကို မရှိတော့ဘူးအရှင်အညာတိကုဏ္ဏရတယ်လို့ယံကိစိသမုဒိယဓမ္မတပ္ပန္တနိရောဓဓမ္မယံကိစိသမုဒိယဓမ္မအကြောင်းကြောင့်ဖြစ်တဲ့တရားတွေဟူသမျှတပ္ပန္တနိရောဓဓမ္မအဲ့ဒီအလုံးဟာပြတ်ထားပဲလို့တရားတွေအလုံးကိုတင်ကြုံသိနိုင်တဲ့အစွမ်းတော့မရှိသေးဘူးမကသည်လို့ဒါပေမဲ့ကိုရှုနေတဲ့ဒီ ရုပ်ဒီနာမ်ကတော့အကြောင်းအားလည်းဆိုတာဖြစ်ပြီးတော့အကြောင်းအားလည်းဆိုတာပြက်နေတယ်ဆိုတော့အသိဖြစ်ပြီးအဲအသိကလွှမ်းမိုးသွားရင်ဉာဏ်လွှမ်းမိုးတယ်ခေါ်တယ်။ဘာလွှမ်းမိုးတော့ဉာဏ်လွှမ်းမိုးတယ်ဆိုတော့မင်းကပြောခဲ့တယ်မြတ်စွာဘုရားပဋ္ဌာန်းဒေသနာတော့ဒီအဘေးမှာဒေသနာတော့ဒီသုံးသဆင်ကလို့ပေါ့ဒီစိတ်လေးမှာဉာဏ်ကလွှမ်းမိုးသွားပြီဆိုရင်ဉာဏ်ဆိုတာဘာလို့ထားလဲအာ ရံမြူကပင်းအမိုက်သင်းကိုအရှင်းပယ်ဖြောက်ဆိုတယ်ခုနကိရိတာအရှုပ်ထွေးတွေကိုပယ်ဖြောက်တတ်တဲ့သဘောကိရိတာကိုအရှုပ်ထွေးတွေကိုဖယ်ရှားပြစ်လိုက်နိုင်တဲ့အတွက်ဉာဏ်ရဲ့သဘောဟာအမြဲတမ်းလင်းနေတယ်ညူလိုအမှောင်လိုပိတ်ကာထားခြင်းမရှိဘူးဉာဏ်ကလင်းနေတော့ဉာဏ်နဲ့မိတဲ့ဉာဏ်ရဲ့မိဟာစိတ်ကလည်းဘာဖြစ်တော့လင်းနေတယ်ရံမျိုးကပင်းအမိုက်သင်းကို အခုတည်ငါအားဖြင့်အရှင်းပယ်ဖြောက်ထားလို့အခုအလေးရောက်နေတယ်ဒါဝိပဿနာဉာဏ်ဇွမ်းမြင့်လင်းတာပေါ့အဲတပ္ပိယဉာဏ်လို့ခေါ်တဲ့အမြင့်ဆုံးအရတ္တမဉာဏ်နဲ့လင်းတာကိုတော့မမီဘူးပေါ့သောတာပန်ပုဂ္ဂိုလ်တို့ရဲ့သောတာပတ္တိမေဉာဏ်နဲ့ရှင်းထားသလောက်ကြည့်တယ်လည်းမလင်းဘူးပေါ့ဒါပေမဲ့ဝိပဿနာဉာဏ်ကြီးအစွမ်းရှိသလောက်တော့အဲဒီမှာလဲကိရိတာအတ္တတွေမဝင်တဲ့အတွက်ရှင်းလင်းနေမယ်နော်အဲ့တော့ဉာဏ်ကလင်းတော့စိတ်ကလင်းတယ် စိတ်ကလင်းရင်စိတ်ကြောင့်ဖြစ်တဲ့ရုပ်တွေကလည်းစိတ်ဒဇာယုတ်တွေကလည်းအလင်းရှိတဲ့စိတ်ဒဇာယုတ်တွေပဲဖြစ်မယ်ပြီးရင်စိတ်ရဲ့မိယာဖြစ်တဲ့နှလုံးအကြည်ဓာတ်လည်းလင်းမယ်အဲ့ဒါဆိုနှလုံးအကြည်ဓာတ်ကို အမိပြုပြီးတော့ဗဟိုပြုပြီးတော့လဲပတ်နေတဲ့သူတွေကလည်းလင်းမယ်အလင်းဓာတ်တွေအကုန်လုံးဖြစ်တဲ့အခါယူမာလူမာဒီတရားအထုတ်တဲ့ပုံကောင်မှာအလိုလိုအလင်းရောင်တွေဖြစ်လာတယ်တကယ်အထုတ်ကြည့်မှသိမှာနော်အလင်းရောင်တွေဖြစ်လာတယ်ဆိုရင် ဟာ ငါတရားထုရပြီလို့အဲ့လိုထင်သွားတတ်တယ်တကယ်တော့အလင်းရောင်ဖြစ်တာဝိပဿနာဉာဏ်ရဲ့အစွမ်းကြောင့်ဖြစ်တာအဆိုးမဟုတ်ဘူးအဲ့ဒါအကောင်းပဲဒါပေမဲ့ဒီအကောင်းကလောကီအကောင်းတို့ရဲ့ထုံးစံတိုင်းပဲအကောင်းကိုမှီပြီးတော့ကိလေသာပဲပြန်ပြီးတော့လှည့်သွားတတ်တယ်ငါညင်ရတဲ့ဉာဏ်အလင်းငါမှလင်းနေတာဆိုတဲ့တဏမာနတွေလဲ့သွားတတ်တယ်သောပါလားအဲကြောင့်အဲ့ဒါတွေကိုဘာလို့ခေါ်လဲဆိုဝိပဿနာညဉ့်ညူးကြောင်းလို့ခေါ်တယ်နော် ဒီဖြစ်တာကြီးကတော့ဩဘာတအလင်းရောင်နေဖြစ်တယ်တဲ့တချို့ကလည်းဒီအလုပ်ပေါ်မှာတားကျဉ်းတ်သွားပြီအရင်တော့ကမတွေ့ဘူးတဲ့အလင်းရောင်တွေတချို့လည်းမျက်စိတွေကကိုအလင်းတန်းကြီးတွေပါတယ်မြင်တယ်ဆိုပြီးတော့ထင်ပုံမြင်ပုံတွေတော့အမျိုးမျိုးပါပဲတမာတိအားကောင်းရင်အားကောင်းတော့ထင်မှာပါပဲကိုယ်ဆိုတော့တမာတိအားနဲ့ကိုထင်တာမဟုတ်ဘူးဘာနဲ့အားနဲ့တော့ဥပဒနာညာအားနဲ့ကိုဩဘာတော်အလင်းရောင်တွေဖြစ်တယ်ပီတိအဲ့ဒါကြောင့်တီတီကိုတရားအထုတ်နေတဲ့ပုံမှာကိုအတော်ကြီးကို ကျင့်တတ်သွားတာပတ္တတိတဲ့အဲ့ဒီဟင်မှာခုနကိလေသာအပူတွေမကတ်တဲ့အတွက်ကြောင့်အာယုံကလည်းနဘေးကိုမရောက်တဲ့အတွက်ကြောင့်စိတ်ကလည်းနဘေးအာယုံစီမရောက်တဲ့အတွက်ကြောင့်ကိုယ်ကစိတ်ကိုငြင်းအေးသွားတာပဲအဲ့တော့ငြင်းအေးသွားတယ်ဆိုတော့နိဗ္ဗာန်ဆိုတာငြင်းအေးတာပဲဆိုတော့အခုငါတွေ့နေတာနိဗ္ဗာန်ပဲလို့ထင်သွားတာထားတယ်လေရှိတယ်နော်ဩဘာဒောပိတိပတ္တတိအတိမောခောတဲ့တချို့ကတော့အဲ့ကြမှာဟာပို့ပြီးတော့အာထုတ်ရှင်တဲ့တရားတရားတွေ ထက်လာတယ်เนาะအဒီမောက်ကိုထက်လာတဲ့အားလျော်စွာတရားကိုအခုလိုပဲအချိန်ကြပါပြီလို့နှိုးဆော်ဖို့မလိုဘူးတရားပဲအားထုတ်ခြင်းနဲ့ပက္ခဆိုတာကြီးလေအဲ့လိုတရားအားထုတ်ခြင်းစိတ်ကလည်းလို့တခြားစိတ်ကိုရောက်ကိုမရောက်တော့ဘူးအဲ့လိုဖြစ်တော့ဟာလူလောကအာယု၅ပါးကာမဂုဏ်တရားတွေရှိကိုငါစိတ်မရောက်တော့ဘူးဧကန္တဒါဟာငါအာယု၅ပါးကာမဂုဏ်တရားတွေကင်းလွတ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနာပဲလို့အဲ့လိုလဲထင်တယ်ဒုက္ခံတဲ့အဲ့လိုဖြစ်တဲ့အတွက် အထူးဖြင့်စိတ်ထဲမှာလည်းတအားကိုချမ်းသာတယ်ဩဘာသောပိတိပတ္တတိအဓိမောက္ခတရာရိယထက်တန်တဲ့ပက်ကဟောလုံလဝိရိယလည်းသူများတဲ့တွန်းစရာမလိုဘူးအဓိမောက္ခဆိုပက်ကောဒုက္ခံနဲ့ချမ်းသာလည်းရတယ်ဉာဏ်နဲ့ဉာဏ်ကလည်းပဲရှိလိုက်ရင်ဖြစ်ပြီးတော့ပြတ်တာကိုတခါတည်းကိုမြင်တာဘာမှကိုကြိုးစားစရာမလိုတော့ဘူးအဲ့ဒီအထိလည်းဖြစ်တယ်အဲ့ဒီပြီးမှနောက်ဆုံးပြပါတယ်နိကန်တီတဲ့အဲ့ဒါတွေ ဖြစ်တာကိုကြောင်းပြပြီးတော့ဒါငါရနေတာပဲငါတရားပဲဆိုတဲ့နိကံနေဆိုတတ်မဲ့စိတ်လေးဖြစ်တယ်တဏှာပြန်ပြီးတော့အဖန်ခံရတယ်လို့ပြောတာအဲဒါကြောင့်ခုနအလမော10ပါးကိုဥပဒနာညင်ညူးကြောင်းလို့ပြောတာတကယ်တော့ဩဘာတော်ပီတိပတ္တတိအဒီမောက္ခပက္ခဒုက္ခညာနာမုပိ္ခာဥပိ္ခာဆိုတာလည်းရှိတယ်ဥပိ္ခာဆိုတာအထူးကြိုးစားစရာမလိုဘူးဒီတိုင်းကိုတတ်တောင့်တတ်တာနဲ့ကိုဇာထဲမှာ ရေးထားတာကတော့ဒီလမ်းခတ်ကြမ်းကြမ်းမှာမောင်းနေတဲ့လှဲကတကယ်မြေကြီးဟိုတဲနုမြေလေးလောက်ပဲဖုံနေတဲ့လမ်းဖုံပုံညီညီလေးပေါ်ရောက်တဲ့အခါဒီနွားကိုဘယ်ကျိုးမှဆွဲစရာမလိုပဲနဲ့အေးစေးစေးလေးလှုပ်လိုက်ရင်ဒီလက်ဟာလိုရာကိုလိမ့်နေလို့ဒီဝိပဿနာအလုပ်တရားကလည်းပဲအထူးကြိုးစားစရာမလိုပဲနဲ့ဒီဉာဏ်လန်းကြောင်းပေါ်မှာကြည့်ငြင်ငြင်သက်သက်သွားနေတာ အဲ့ဒါကိုဥပေက္ခာလို့ခေါ်တယ်အဲ့ဒီအထိကတော့ဒါကောင်းတဲ့လက္ခဏာတွေကြီးပဲဝိပဿနာရဲ့စွမ်းအားတွေကြီးပဲအဲ့ဒါဝိပဿနာညင်ညူးနေတာမဟုတ်ဘူးဒါပေမဲ့တကယ်လောကုတ္တရာအတိလောကုတ္တရာအင်းကြီးမှုမဟုတ်သေးတဲ့အတွက်နိကန်တိတဲ့နောက်ဆုံးပါဒါပေါ်မှာတာယာနှစ်သက်တယ်တဏှာဖန်တတ်တယ်တဏှာဖန်တတ်တယ်တဏှာဖန်ခြင်းအကြောင်းဖြစ်လို့ညှဉ်းနှွမ်းကြောင်းဝိပဿနာညင်ညူးကြောင်းလို့ခေါ်တာတကယ်တော့ဝိပဿနာညင်ညူးကြောင်းအစစ်ကနောက်ဆုံးဖြစ်တယ် နိကန္တိကသာညင်ညူးတာဩဘာတာကညင်ညူးတာမဟုတ်ဘူးဩဘာတာကလည်းဝိပဿနာဖြူစင်တာပဲပိဋိပတ္တိတို့လည်းဒါဝိပဿနာဖြူစင်တဲ့သဘောတွေကြီးပဲမညင်ညမ်းဘူးမညင်နွမ်းတာကပါလေနိကန္တိကြောင့်ညင်နွမ်းတတ်တယ်လို့အဲ့လိုဖြစ်တတ်ပါတယ်တဲ့အဲ့လိုဖြစ်တဲ့အခါမှာဒါပင်ကိုအခြေခံအပြင်ပရိယတ္တိနဲ့တွဲတဲ့ပฏิပတ်တိတမကအာဒါတွေကဝိပဿနာရဲ့အစွမ်းကြောင့်ယာယီခိုက်တံဖြစ်တာတကယ်အင်းကြီးမှုအစစ် မဟုတ်ဘူးငါအင်းကြီးမှုအစစ်ကစပြီးတော့ဘုရားသနာညာစဖြစ်တော့ဘုရားစဖြစ်တော့ဗျာဥတ္တရဘုရားအဖြစ်ပြက်ကိုမြင်တဲ့ဒီတတိပဋ္ဌာန်လောက်တာလင်တကယ်ညစ်အေးရာကိုရောက်တဲ့လက်မှန်ပဲလို့အဲ့ဒီမှာလက်မှန်နဲ့လက်မှန်ကိုခွဲခြားတတ်တဲ့စင်ကြယ်မှုတစ်ခုဖြစ်တယ်အဲ့ဒါကိုမက္ကမက္ကညာနာတဒနာဝိတ္တုတိမက္ကမက္ကအုပ်ခွဲတော့မက္ကအမက္က မက်ကဆိုတာလမ်းမှန်အမက်ကဆိုတာလမ်းမှန်မက်ကမက်ကဆိုတာလမ်းမှန်နဲ့လမ်းမှန်ကိုညာနာတိတက်တဲ့ညာသည်စင်ကြယ်တယ်နော်မက်ကမက်ကညာနာတတနာဝိသုဒ္ဓိဖြစ်သွားပေါ့နော်အဲ့ဒီပြီးတော့မှရှစ်ဆက်ရှုရင်တော့စောစောကပြောတယ်အပြက်ကိုကြီးမြင်နေတယ်ဘာလို့ဘင်ကညာအဲ့ဒီမှာအပြက်တွေကိုကြီးမြင်နေတယ်မှာဟာဘယ်အရာမှအပြက်ဘေးမကင်းပါလားလို့မြင်တော့ဒုက္ခသဘောကအဲ့ဒီမှာပေါ်တာ ဒုက္ခဆိုတာဒါကြောင့်အပြက်ဘေးမကင်းတဲ့သဘောအပြက်ဘေးမကင်းတဲ့သဘောကြောင့်ခန္ဓာကိုယ်ကြီးဟာတက်မဲ့စရာတွေ့တာစရာကြီးမဟုတ်ဘူးတကယ်တော့အလွန်ကြောက်စရာကောင်းတာကြီးပဲလို့ထင်တယ်ဘယညာကိုတယ်ဘယညာဆိုတာကြောက်သွားတာမဟုတ်ဘူးကြောက်စရာပါလားဆိုတဲ့အသိဉာဏ်ဖြစ်တာနော်ဝိပဿနာဖြစ်လို့ထိတ်လန့်သွားနေတာအဲ့ဒါဘယညာလို့မထင်နဲ့အဲ့ဒါဘယထိတ်လန့်တာကိုယ်စားထိတ်လန့်တာမဟုတ်ဘူးဗောနော်ဘယညာဘယညာဆိုတာ ဘေးမကင်းတဲ့သဘောကြီးပါလားလို့သိတယ်ညာနော်ဘုရားညာဘုရားညာပြီးရင်ဒါကြောင့်ဒီသင်္ခါရတရားမှန်သမျှဘယ်တော့မှအပြစ်မကင်းဘူးလို့သိတယ်အာဒီနဝညာအာဒီနဝညာအပြစ်မကင်းဘူးလို့သိလာရင်ဘာဖြစ်မလဲလို့ဆိုတော့အထက်ကဆရာပြောတဲ့ဥမာလေးကတော့အင်မတန်တန်ဖိုးရှိတဲ့ယရနာဒုတ်ကိုရွက်ပြီးတော့လာတဲ့ပုဂ္ဂိုလ်တယောက်ဟာအဲ တောထဲကိုဖြတ်သွားတဲ့အခါကျတော့အဲ့ဒီတောထဲမှာခိုးသူတို့များကြီးချက်ပြုတ်စမ်းတောက်ထားတာတွေရှိတယ်ဒါမှမဟုတ်အရင်ကလာတဲ့ခီးသွားတွေကိုလူရဲ့တိုက်ခိုက်တပ်ဖြတ်ထားတဲ့ဟာတွေလည်းတွေ့တယ်ဆိုတဲ့အခါကျတော့ဒီတောကြီးကငါနားနေလို့မဖြစ်ဘူးအလွန်ဘေးရှိတဲ့နေရာကြီးပဲလို့အဲ့လိုမြင်တယ်ဘေးရှိတဲ့နေရာကြီးလို့မြင်လာတဲ့ခါကျတော့ဘာဖြစ်လို့ဆိုရင်ဒီတောကြီးကိုမြန်မြန်လွတ်အောင်သွားမှဆိုတဲ့အတိပေါ်လာတယ် ကြည်တော်ကြီးကမြင်မြန်လွန်မှဖြစ်မယ်ဆိုတဲ့မုတ်စိတ်တုကမြတ်တာတန်တရာဘေးကိုခုနကဒီမြင်တဲ့အတွက်ကြောင့်ပါတော့ဒီတန်တရာဘေးတို့ကမှလွတ်လွတ်တဲ့ညံလည်းဖြစ်တယ်အဲ့ဒါကိုမုတ်စိတုကမြတ်တာညံခေါ်တာပေါ့ဗျာနော်ဝိပဿနာရဲ့တွန်းအားပါပဲနော် မမှန်မြန်မြန်မက်ဖို့ရောက်မှဖြစ်ပါဆိုပြီးတော့နော်နေဗ္ဗာန်ညံဒီဖြစ်မှုပြက်မှုတွေကိုညင်းငွေတဲ့နေဗ္ဗနေဗ္ဗာန်ညံနေလည်းဖြစ်တယ်ဒါစားတဲ့ပါရာတွေမာကနာဆရာတော်ပြောတယ်ပဲဒါတွေဟာသိထားဖို့မလိုဘူး ကြိုသိထားဖို့မဟုတ်ဘူးတရားအထုတ်ခြင်းဒီဟာဒီတိုင်းကွာကိုသိလာမယ်အာဒီနဝယနိဗ္ဗာန်ယမောစိတ္တကမြတာညာအဲမောစိတ္တကမြတာလွတ်လွတ်တဲ့အခါကျတော့ဘာဘာဖြစ်မလဲဆိုရင်လွတ်လွတ်ရင်မြန်မြန်ရောက်အောင်သွားမှာပေါ့နော်အဲ့မှာပဋိသင်္ခာညာဆိုတဲ့အထုတ်မှုပိုကောင်းတဲ့ညာအဲ့လိုအထုတ်မှုကောင်းတော့အထုတ်တယ်အထုတ်တယ်ကဘာသိမှလဲဆိုတော့ဝိပဿနာညာဟုမြတ်ကဖြစ်ပြီးရင်ပြတ်တာပဲလို့ပဲသိမှာပဲအဲဖြစ်ပြီးပြတ်တဲ့အနေစာ လက္ခဏာကိုအကြောင်းပြုပြီးတော့ခုနလိုအပြက်ပေးမကင်းတဲ့ဒုက္ခသဘောဘာမှအနှစ်သာရမရှိကိုယ်လိုကြမဖြစ်တဲ့အနတ္တသဘောတွေကြီးသိလာပြီဆိုတဲ့ခါကျတော့နောက်ဆုံးဘာဖြစ်သွားလဲဆိုရင်ဒီသင်္ခါရဖြစ်ပျက်ဆိုတဲ့အာယုံကြီးကိုသူလုံးလုံးကိုမလိုချင်တော့ဘူးမတတ်မတော့ဘူးသင်္ခါရုပ္ပခာညာဆိုတာသင်္ခါရကိုဥပ္ပခာပြုတယ်သင်္ခါရကိုဥပ္ပခာပြုတယ်ဆိုတာသင်္ခါရပေါ်မှာချစ်စိတ်လည်းမရှိတော့ဘူး မုန်းတရားဆိုတော့မုန်းစိတ်လည်းမရှိတော့ဘူးသင်္ခါရကြီးကိုမလိုချင်တော့တာပဲဒီစိတ်ကမလိုချင်တော့ဘူးဆိုတဲ့အထိရောက်သွားလို့ရှိရင်သင်္ခါရုပ္ပခာဉာဏ်ခေါ်တဲ့ဝိပဿနာဉာဏ်ထဲမှာထိတ်ဆုံးပဲအဲ့ဒီအဆင့်ရောက်သွားပြီဆိုလို့ရှိရင်ဝိပဿနာဉာဏ်ဤအစွမ်းအပြင်သူမလိုချင်တော့တဲ့အဲဖြစ်ပြီးပြည့်နေတဲ့သင်္ခါရအာယုန်တွေကိုလွန်ရာဖြစ်တဲ့အာယုန်အစ်စ်ကိုယူပေးတယ်ဖြစ်ချင်းပြည့်ချင်းကင်းတဲ့အာယုန်ပေါ့လေဘာအာယုန်နော် ဖြစ်ချင်းပြက်ချင်းကင်းတဲ့အာယုံဘယ်သူမှမရောက်ဘူးဘယ်လိုနေမလို့လို့မမေးနဲ့ဥစဉ်လည်းမသိဘူးဒါပေမဲ့အဲ့ဒီအာယုံကိုတော့ယူသွားတယ်အဲ့ဒီအာယုံကိုပဲလင်းဖြစ်မှုပြက်မှုတို့ငြိမ့်နေလို့ဒုက္ခအလုံးချုပ်တဲ့និရောဓသစ္စာအပြင်និရောဓသစ္စာလို့ခေါ်တယ်နော်အဲဒီအများသိတဲ့ဝေါဟာရအပြင်နိဗ္ဗာန်လို့ခေါ်တာဘာလို့ခေါ်တော့နိဗ္ဗာန်အဲ့ဒါនិရောဓဆိုတဲ့ဒုက္ခချင်းငြိမ့်ရာကိုအဲ့ဒါကိုအာယုံပြုသောအပြင်သိတယ်အဲ့ဒီသိတဲ့စိတ်ကိုမက်စိတ်လို့ခေါ် မက်ဆေ့ကနိဗ္ဗာန်ကိုအာယုံပြုပြီးတော့သိလိုက်တာနဲ့တပြိုင်တည်းထဲအဲ့ဒီချိန်မှာဖြစ်မှုပြတ်မှုဆိုတဲ့ဒုက္ခတွေကသိပြီးသွားပြီပိုင်းခြားသိပြီးသွားတော့အဲ့ဒီဒုက္ခသစ္စာကိုလည်းပဲပရိညာပฏิဝေဒအားဖြင့်သိပြီးသားဖြစ်သွားတယ်နော်သူကိစ္စပြီးသွားတာကိုပဲလေဒီမှာတော့ဘာလို့ခေါ်တော့သိပြီးပြီလို့ပဲပြောတယ်အဲဒုက္ခသစ္စာကိုသိတဲ့ပရိညာပฏิဝေဒအားဖြင့်သိသလိုဒီဒုက္ခပေါ်မှာတွေ့တန်းနေတဲ့တဏှာသမုဒိယကိုလည်းပဲ အာဏပฏิဝေဒအပြင်ပယ်ပြီးသွားပြီပယ်ခြင်းကိစ္စပြီးသွားအပြင်သိတယ်နိဗ္ဗာန်ကိုထိဆိုင်မြင်သွားပြီဖြစ်တဲ့အတွက်မေဃသစ္စာကိုလည်းပွားများမှုကိစ္စပြီးသွားအပြင်ဘာဝနာပฏิဝေဒအပြင်သိတယ်ဒါကြောင့်သစ္စာသစ္စာတစ်ခုသိရင်ဘယ်နှခုတစ်ပြိုင်တည်းသိတော့လေးခုသလိုတစ်ပြိုင်တည်းသိတယ်ဆိုတာအခုနိဗ္ဗာန်ကိုမြင်မောက်ပြုရင်နိဗ္ဗာန်ကိုကြတော့အာယုံပြုတ်မဲ့ညာဖုန်ညာနဲ့အာယုံပြုတ်ပြီးတော့သိလို့ ဒီနေရာမှာကျတော့နိဗ္ဗာန်ကိုအာရမဏပฏิဝေဒလို့ခေါ်တယ်တကယ်တော့တကယ်အတိအစစ်ကအာရမဏအာယုံပြုပြီးတော့သိမှာပဲဒါပေမဲ့ကြံတဲ့ဟာတွေကကိစ္စပြီးတော့အပြင်သိတယ်ဒုက္ခသစ္စာကပါဒီဒုပရိညာကိစ္စပြီးတော့အပြင်ပရိညာပฏิဝေဒအပြင်သိတယ်သမုဒိယသစ္စာကပယ်ခြင်းကိစ္စပြီးတော့အပြင်ပါပฏิဝေဒခေါ်တော့ပါဟာနာပฏิဝေဒပါပါပฏิဝေဒတော့မက္ကသစ္စာကပွားများခြင်းကိစ္စ ပြည့်စုံတဲ့အတွက်ဘာဝနာပฏิဝေဒအာပြင်သိတယ်အလုံးပေါင်းသစ္စာလေးဘက်ကိုတပြိုင်တည်းသိတယ်သဘောပေါက်တယ်နော်နိဗ္ဗာန်ကိုကအာရမဏပฏิဝေဒအာယုံပြုပြီးတော့သိတယ်ဒုက္ခသစ္စာကိုကပရိညာပฏิဝေဒပိုင်းခြားသိပြီးသောအာပြင်သိတယ်သမုဒိယသစ္စာကိုကပါဟနာပฏิဝေဒပယ်ခြင်းကိစ္စပြီးသောအပြင်သိတယ်မေဃသစ္စာကိုကဘာဝနာပฏิဝေဒပွားများခြင်းကိစ္စပြီးသောအပြင် သစ္စာလေးပါးတပြိုင်တည်းသိတယ်အဲအဲ့ဒီသိတာဟာဖြစ်ချင်းပြက်ချင်းနယ်ကိုလွန်တဲ့အတွက်လောကကိုလွန်တယ်လို့ခေါ်တယ်လောကကြီးဆိုတာဖြစ်ပြီးတော့ပြက်နေတဲ့နေရာကိုလောကလို့ခေါ်တယ်အဲ့ဒီနေရာကိုလွန်သွားလို့ရှိရင် လောကကိုလွန်လို့သူ့ကိုလောကုတ္တရာလို့ခေါ်တယ်အဲ့အဲ့ဒီညမှာအနိကဖြစ်စဉ်ဉာဏ်လေးတွေကတော့အသေးစိတ်ရှိပါတယ်ဒီနောက်ဆုံးဝိပဿနာကကသင်္ခါရုပ္ပကသင်္ခါရတွေကိုလုံးလုံးလူချင်းစိတ်ကော မလိုချင်စိတ်ကဘာမှမရှိဘူးသင်္ခါရပုံမှာတကယ့်ကိုစိတ်ကုံသွားပြီးဖြစ်တဲ့အခါမှာမနာနိရင်ပထမဆုံးခုနပရိသင်္ခါညာရအာထုတ်တယ်ဘာဖြစ်လို့ဆိုရင်ပရိကံမဖြစ်တယ်ပရိကံမဆိုတာအာထုတ်တာပဲတစ်ချိန်လောက်ပါပဲပရိကံပြီးလို့ရှိရင်မင်းနဲ့နီးကပ်သွားတဲ့အဆင့်ရောက်တယ်ဝိပဿနာပဲသင်္ခါရအာယုံပဲအဲ့ဒါဥပ္ပစာလို့ခေါ်တယ်ပြီးရင်အဲ့တဲ့နည်းနည်းပို့ပြီးတော့နီးတယ်နောက်စတကန တစ်ခုကျော်လောက်ဆိုရင်မဉဏ်ရောက်တော့မှာပဲဆိုရင်အဲ့ဒါအနုလောမညာကိုတယ်ပရိကံရဲ့ဥပဇာရဲ့အနုလုံရဲ့အဲ့ဒီအထိတော့ဒီဖြစ်ပျက်သင်္ခါရကိုမလိုချင်တော့တာပဲရှိတယ်အာယုံကတော့သူ့ကိုပဲပြုတ်နေရတော့အဲ့ဒီပြီးမိတ်ရောက်ခါနေကြကြားထဲမှာဂုတ္တရဘူးလို့ခေါ်တဲ့စိတ်လေးဖြစ်တယ်ဂုတ္တရဘူးဆိုတာပုရုဇဉ်အနွယ်ကိုဖြတ်တောက်တဲ့ဉာဏ်လေးပုရုဇဉ်အနွယ်ကိုဖြတ်တောက်တဲ့ဉာဏ်ဆိုတော့ဒီပုရုဇဉ်တို့အာယုံပြုတ်နေတဲ့ဖြစ်ချင်းပြက်ချင်းကိုအာယုံမပြုတ်တော့ဘူး သူကဘာကိုအာရုံပြုတော့ဆိုတော့ဖြစ်ချင်းပြချင်းငြိမ်းရနိဗ္ဗာန်ကိုအာရုံပြုပြီအာယောကနိဗ္ဗာန်ကိုအာရုံပြုပေမဲ့သူကတော့လောကီနယ်ထဲမှာရှိသေးတယ်ကမ္မဝဒနာစိတ်ပဲဒါပေမဲ့ဝိပဿနာစိတ်လို့တော့ပြောလို့မရတော့ဘူးဘာဖြစ်လို့လဲဆိုတော့ဝိပဿနာဆိုတာဖြစ်ချင်းပြက်ချင်းကိုဆိုတဲ့သင်္ခါရတရားကိုအာယုံပြုနေမှာ तू ကအာယုံအပြင်သင်္ခါရကိုအာယုံမပြုတော့ဘူးဟုတ်သင်္ခါရနယ်ကအလွန်ဖြစ်တဲ့ဖြစ်ချင်းပြက်ချင်းကင်းရနိဗ္ဗာန်ကိုအာယုံပြုတယ် ဒါပေမဲ့သူကိုယ်တိုင်ကတော့ဒီဖြစ်ချင်းပြည့်စင်ဆိုလောကနယ်ကလွတ်ပလားဆိုတော့လေမလွတ်သေးဘူးလောကနယ်ထဲမှာလားဆိုတော့အဲ့လိုလည်းမဟုတ်ဘူးဘာလို့နိဗ္ဗာန်ကိုလောကုတ္တရာကိုအာရုံပြုနေတာအဲ့ဒါဘယ်လိုဖြစ်တာလဲဆိုတော့တောင်းရမာကနာအောင်ဆရာတော်ကြီးကတော့သူရဲ့သိညဘာသာဒီကမှာဥပမာလေးနဲ့ပြောတယ်စောစောကခီးခဲကြီးကိုကြောက်ဖွယ်ရာလို့မြင်ပြီးတော့လေလွတ်လွတ်တဲ့စိတ်နဲ့မြန်မြန် ပြေးသွားတဲ့ပုံကောဟာတဲ့အဲ့ဒီအဆုတ်ကြတော့မြောင်းလေးတစ်ခုသူကစိတ်ကူးနဲ့ဖန်တီးကြည့်ပါဒီကအရှိန်ဟုန်နဲ့ပြေးတယ်လွတ်ရှင်စိတ်နဲ့ဟိုဘက်ကိုခုံဖြတ်လိုက်တယ်ဟိုဘက်ကိုဆိုရင်စိတ်ကဘယ်ကိုရောက်နေလဲဟိုဘက်ဟိုဘက်ဆိုတော့လောကနေကလွတ်တဲ့ဘက်ကိုအဲ့တော့လောကုတ္တရာဖြစ်တဲ့နိဗ္ဗာန်ကိုအာရုံပြုတယ်သို့သောဟိုဘက်ကိုတော့မရောက်သေးဘူးဒီကလှခုံလုံးရှိသေးတယ်ဟိုဘက်ကိုခြေတမ်းမထောက်ရသေးဘူး ဒီဘက်ကလည်းလွတ်ပြီဘာလို့ဒီဘက်ကလွတ်ပြီဆိုတာဖြစ်မှုပြမှုအာယုံကိုလည်းလွတ်လိုက်ပြီဟိုဘက်ကလည်းအာယုံအဖြစ်အာယုံပြုတ်မယ်ရှီတော့ကမချသေးဘူးဆိုရင်အဲ့ဒါကုတ္တရဘူးပဲဘုဒ္ဓဆရာနယ်ကိုဖြတ်တာဟိုဘက်မရောက်သေးတဲ့အတွက်လောကုတ္တရာတရားလို့တော့ပြောလို့မဖြစ်ဘူးဒီဘက်ကခေါ်နေကြမြင်နေပဲကာမဝတ္တရာတရားပဲနော်ဟိုဘက်ကိုရှီတော့တစ်ချက်ချမိလိုက်ပြီဆိုရင်ဟိုဘက်ကိုကောင်းကောင်းရောက်ပြီလောကုတ္တရာတွေနဲ့ရောက်ပြီအဲ့ဒီဟိုဘက်ကိုပထမဆုံးခြေတော့ချမိလိုက်တာကိုမက်ဆေ့လို့ခေါ်တာ ဟိုဘက်ခြေတော့ချမိလိုက်တာနဲ့ဟိုဘက်ရောက်သွားပြီခုံဆခုံဆလောက်เสียမလို့ဘူးဒါကြောင့်ဘယ်မဲ့စိတ်မှနှစ်ကြိမ်ဖြစ်เสียမလို့ဘူးတစ်ကြိမ်နဲ့နဲ့ဟိုဘက်ကန်းရောက်သွားဟိုဘက်ကန်းရောက်သွားပြီဆိုရင်တော့အဲ့မှာနိဗ္ဗာန်ကိုဆက်အာရုံပြုတယ်ဆိုရင်မဲ့စိတ်မဟုတ်တော့ဘူးမဲ့ရအကျိုးဖြစ်တယ်ပါတော့ဖိုလ်စိတ်နဲ့အာရုံပြည့်ရင်တော့အဲ့ဒါဝိပဿနာရဲ့အဆုံးပြောတာဗျာလက်တွေ့အသုံးချတော့အဲ့ဒီတတိပဋ္ဌာန်ကိုအခုပြောခဲ့တဲ့အစဉ်တိုင်းကြိုးစားခြင်းဖြင့်အဲ့ဒါကြက်မှတ်နေရတဲ့ ဥပုသ်ဆရာမှာဝတ်အသင်းသူတို့ရဲ့ပါဇက်ဖျားနေပါဇက်ဖျားမှာသာလမ်းဆုံနေရတဲ့အလွန်တာနာတော့ရဲ့အရေးကြီးဆုံးဓမ္မစကြာတုတ်ကြီးကိုအခုလိုလက်တွေ့အသုံးချကြခြင်းဖြင့်ဓမ္မစကြာတုတ်အမှုမှာဆိုတဲ့အတိုင်းစွတုသစ္စာပကာတင်တော်ရမြတ်စွာဘုရားပြတဲ့သစ္စာလေးပါးကိုထင်ရှားသိမြင်၍နော်ဖြစ်ချင်းပြချင်းဆုံးရဒုက္ခအလုံးတို့ရဲ့ချုပ်ငြိယာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြသော သူတော်ကောင်းများဖြစ်ကြပါစေကုန်သတည်းကဲကြမ်းမကြသေးနောက်နှစ်တွေအကြောင်းတိုင်ရင်ဆိုင်ရင်ဆုံးရသေးတာပေါ့ဗျနောက်ထပ်အကြောင်းအရာတစ်မျိုးသင်ရသေးတာပေါ့